။နေ့တော့တရားဟောတဲ့အချိန်နဲ့မိုးတော်တဲ့အချိန်နဲ့ကြိုက်ကြတယ်။အာနာပါနာတတိကထာကနောက်ဆုံးပိုင်းသုဒ္ဓသုဒ္ဓနောက်ဆုံးပိုင်းဝါဇုလကွယ်နေ့ကအဲဝါကောင်းလာသား ရှိရနေကဘာဝနာသာရှိရနေကဟောခဲ့နေသနုပဒနာအကြောင်းဟောခဲ့တာအဲ့ဒါတော့ပြီးပြီလို့ဆိုရမှာပါပဲနေသနုပါတိအတရိတာမိတိသိခတိနေသနုပါတိပတရိတာမိတိသိခတိနေသနုပါတိမမြဲဟုရှုလျက် အတရိသာမိတိဝင်တဲ့ရှုအံဟုသိခတိအာထုဤနေဇာနုပါတိမမြဲဟုရှုလျက်ပတိသာမိတိဖတ်တဲ့တရားဟုသိခတိအာထုဤအဲဒီပဲမမြဲဘူးလို့ရှုပြီးတော့ဝင်တဲ့ရှုမယ်ဖတ်တဲ့ဆိုင်မယ်အသက်ရှုသွင်းတဲ့အခါလဲ မမြဲဘူးလို့ရှုတဲ့အသိဉာဏ်ဖြစ်စေမယ်လက်ရှုထုတ်တဲ့အခါလည်းမမြဲဘူးလို့သိဉာဏ်ဖြစ်စေမယ်ဒီဘိုင်းကတော့ဒါတော့ပဲလို့ရင်းပါပဲအာနာပါနဇာဝင်စားတာတွေပါတယ်တရားလူရင်းမဟုတ်ဘူးဒါကဓမ္မပထမပိုင်းတုန်းကတော့အာနာပါနဇာရပြီးမှ ဒုတိယပိုင်းတတိယပိုင်းသုတ္ထပိုင်းတွေကဝေဒနာနုပါဒနာသိတာနုပါဒနာဓမ္မာနုပါဒနာအဖြစ်ဖြင့်ပြုပုံကိုပြတယ်လို့ဘယ်လိုဖွင့်ခဲ့ပါလဲဒါပေမဲ့ဒီပိုင်းကျတော့ဇာနဲ့တရားကအထူးဖွင့်မပြရဘူးဇာမပါလဲဒီမှာဖြစ်မဲ့သဘောရှိနေပါတယ်အဲဒီနေ့ကလည်းပြောခဲ့ပါပြီ သီတံဗီရာမဲမှာဟောထားတာကအဲဒီအနိစ္စဝေရှုရတဲ့တရားတွေကဇာနဲ့မပတ်သက်တဲ့တရားတွေအများကြီးပါပါတယ်ဇာနဲ့ပတ်သက်တာကနည်းနည်းဇာနဲ့မပတ်သက်တာကများများပါပဲရူပေနိစ္စ ानु ပါတိအတ္တိတာမိရိသိက္ခတိဝေရဏာယပညာယသင်္ခါရေတုဝိညာဏေနိစ္စ ानु ပါတိအတ္တိတာမိသိက္ခတိစသည်ဖြင့်ခန္ဓာ၅ပါး အဲခန္ဓာ၅ပါးတွေကရုပ်တရားကိုအိဋ္ဌလို့ရှုပြီးတော့ဝင်တဲ့ထွက်တဲ့ကိုဖြစ်စေမယ်ဝေဒနာကိုအိဋ္ဌလို့ရှုပြီးတော့သင်ညာကိုသင်္ခါရကိုဝိညာဉ်ကိုအိဋ္ဌလို့ရှုပြီးတော့ဝင်တဲ့ထွက်တဲ့ကိုဖြစ်စေမယ်ဆိုတာဒါကဇာနဲ့ဇာနဲ့တက်တက်တာမဟုတ်ပါဘူးဇာနဲ့လားဆိုင်တာမဟုတ်ဇာမဟုတ်တာလည်းဆိုင်နေပါတယ် နောက်ပြီးတော့ဘာယအာယဝိညာဉ်နဲ့ဟောတဲ့နေရာကြတော့ဇာနဲ့လုံးလုံးကိုမဆိုင်အဲ့ဒီမှာတော့အဲသက္ကုသမိတ်နေဇာနုပါတိအပရိသမိရိသိခေတိအပရိသမိရိသိခေတိစသည်ဖြင့်သက္ကု द्वार နဲ့ဆိုင်တဲ့တရားတွေပြုဖို့သက္ကု द्वार နေဇာလို့ပြုပြီးတော့အသက်ရှင်မဲ့ ရူပါယုံအိစ္ဆလို့ရှုပြီးတော့အသက်ရှူမယ်သက္ကုဝိညာဉ်အိစ္ဆလို့ရှုပြီးတော့အသက်ရှူမယ်သက္ကုသံဖာသမြင်တွေ့တဲ့သဘောအိစ္ဆလို့ရှုပြီးတော့အသက်ရှူမယ်သက္ကုသံဖာသကြောင့်ဖြစ်တဲ့ဝေဒနာမြင်လို့ကောင်းတဲ့သဘောမကောင်းတဲ့သဘောအိစ္ဆမမြဲဘူးလို့ရှုပြီးတော့အသက်ရှူမယ်အဲဒီမှာသက္ကုဒွါရမှာ၅မျိုးဟောတယ်အဲဒါသတ္တဝန္တနဲ့ဘာမှကိုမဆိုင်ဘူး အာနာပါနဇာနဲ့လည်းမဆိုင်ဘူးအာနာပါနနမိတ်နဲ့လည်းမဆိုင်ဘူးတော့အလွတ်တရားတွေပဲဇာမရှိတဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းရှုလို့ရှိရင်ဒါဖြစ်ရမှာတွေပဲမြင်တဲ့အခါကလာမြင်ကြိုက်မှရှုရမှာမြင်ကြိုက်မှ မြင်တဲ့သဘောပေါ်မှာတော့မြင်မှုဤတရားသေးတဲ့မျက်စိရုပ်ရဲ့အနိစ္စသဘောမြင်ပြီးကြောက်သွားမြင်ပြီးကြောက်သွားမြင်ရတဲ့အခြင်းရဲ့အနိစ္စသဘောသူလည်းပဲမြင်ပြီးကြောက်သွားမြင်ပြီးကြောက်သွားမြင်ပြီးတဲ့ သက္ကဝိညာဉ်ရဲ့အနိစ္စသဘောဒါလည်းမြင်ပြီးကြောက်သွားတယ်။အာသရဝေဒနာတွေလည်းဒီတိုင်းမှာပဲမြင်ပြီးကြောက်မြင်ပြီးကြောက်မြင်တယ်မြင်တယ်မှရင်မြင်ပြီးကြောက်မြင်ပြီးကြောက်ဒါတွေသိနေတာပေါ့အဲဒီမှာအနိစ္စနုပဒနာဖြစ်ကြားတဲ့အခါကာလလည်းကြားတယ်ကြားတယ်မှကြားပြီးကြောက်ဒွါယအယဝိညာဉ်ဖသဝေဒနာတရားတွေဖြစ်ပြီးကြောက်နေတယ်မမြဲတာတွေကိုသိအနိစ္စနုပဒိပဲ။ ကာနာဒွာယကနာနာဝိဝါဒွာယကရတာကိုသိတာအဲဒါတွေကဒီတိုင်းဒီတိုင်းမှမတိုင်းမတိုင်းမမြဲတာကိုသိနေလို့ရှိရင်နိစ္စ ानु ပါတိအတ္တိတာမိသိခတိပါဠိကြံသိခတိဒီထဲအတွင်းဝင်နေတာပါပဲဒီလိုပဲဟောတာပါတယ်သိတာမိတာပဲ ကာယရွာရမှာဆိုရင်တော့အတွေ့အထိနဲ့ဆိုတော့အာနာပါနလည်းပါဝင်တာပေါ့လေဒီမှာတော့အာနာပါနမဟုတ်တာတွေကများပါတယ်ဒီမှာလည်းမနောဒွါရမှာဆိုတော့လည်းဇံဆိုတော့မနောဒွါရနဲ့လည်းဆိုင်လို့အာနာပါနဇာလည်းပါတယ်လို့ဆိုရမှာပဲဒါပေမဲ့လို့ဇာမဟုတ်တာတွေကများတာပဲမနောဒွါရမှာလည်းအဲဒါဒွါရ၆ပါးမှာဒွါရ၆ပါးအာရုံ၆ပါးဝิญဉ်၆ပါးဖသ၆ပါးဝေဒနာ၆ပါးတရားတွေ အိဋ္ဌလို့ရှုပြီးတော့ထွက်တဲ့ဝင်နဲ့ရှုတယ်ဆိုတာတွေကဇာန်ခြေကမပါပဲနဲ့ဖြစ်နိုင်တဲ့တရားတွေပါပဲဒါကြောင့်ဒီဘိုင်းကတော့အနေစာလို့ရှုတာကလိုရင်းပဲသတ္တဝင်တဲ့ကဗราဏမဟုတ်ဘူးအဲဓာတ်၆ပါးမှာသင်ပေါ်လာတဲ့အာယုန်တွေရှုမှတ်ပြီးအနေစာလို့ထင်ရင်အဲ့ဒီအတွင်းမှာဝင်တဲ့ရှုရင်အနေစာ အနိစ္စရှုပြီးတော့ဝင်တဲ့ရှုမယ်သွက်သက်ရှုလို့ရှိရင်လည်းအနိစ္စရှုပြီးတော့သွက်သက်ရှုမယ်ဆိုတော့အဲရည်ရွယ်ချက်နဲ့ကိုက်ကြည့်ပြီးတော့ဖြစ်နေတာလို့ယူရမှာပဲဝင်တဲ့ရှုတိုင်းသွက်သက်ရှုတိုက်တိုင်းအသက်ရှုတိုင်းတိုက်တိုင်းအနိစ္စလို့ရှုပြီးတော့နေမယ်အနိစ္စအသိဉာဏ်ကိုဖြစ်စေမယ်လို့ဒီလိုရည်ရွယ်ပြီးတော့ဓွား၆ပါးဖြစ်တိုင်းတရားတွေရှုနေတယ်ဒီထဲမှာဝင်ပါတယ်ဒီသုဒ္ဓကထဲမှာနိစ္စ ानु ပါတိအတ္တမသိကတိ နေဇာနုပါတိပပိဇာပတိခတိဆိုတဲ့ဒေသနာရဝယ်မှာတဲ့အဲ့ဒါဒီနေ့ကပြောပြီးပါပြီသူကအနိစ္စပြောတော့ဒုက္ခအနာတ္တရှိရင်တော့မနဲ့တော့ဒုက္ခအနာတ္တမရှိပါဘူးလားလို့မေးကြရှိပါတယ်ဒီမှာတော့တရားတရားကဘာမှမပြပါဘူးဒါပေမဲ့လို့အနိစ္စမြင်ဒုက္ခအနာတ္တလည်းရှင်းတာပါပဲအနိစ္စမမြင်လို့ဒုက္ခအနာတ္တတွေမမြင်ပဲရှင်းတာအနိစ္စမြင်ဒုက္ခအနာတ္တမြင်တာပဲဒါတော့ဒုက္ခ အနတ္တမြင်ပုံနဲ့ဘုန်းကြီးတွေကပြည့်စွက်ပြီးတော့ဟောရအောင်မယ်။ဒါကလည်းအရေးကြီးပါပဲ။နေဇာနုပါဒနာဒုက္ခနုပါဒနာအနတ္တနုပါဒနာဆိုနုပါဒနာ၃ပါးဝိပဿနာရာမှာရေးကြည့်လို့မဲ့အိသနုပါဒနာကျမ်းကတော့ဒီနေ့ကပြောပြီးပြီအိသဆိုတာဖြစ်ပြနေတဲ့ခန္ဓာ၅ပါးတရားအိသလက္ခဏာသာဖြစ်ပေါ်ပြီးပျောက်သွားတဲ့သဘောအိသနုပါဒနာဆိုအဲ့ဒီဖြစ်ပေါ်ပြီးပျောက်သွားတာလေးတွေ့ရတဲ့တမမြဲဘူးလို့သိရညာဒီနေ့ကပြောခဲ့ပြီ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 ဒုက္ခလက္ခဏာနဲ့ဒုက္ခနုပါဒနာနဲ့အဲ့ဒါကိုဒီလိုပြောရမယ်။အဲ့ဒါလည်းသက္ကာကဒုက္ခဝေရိတာပါဒုက္ခလက္ခဏာဝေရိတာပါဒုက္ခနုပါဒနာဝေရိတာပါဒီလိုပြထားပါတယ်။အဲ့လိုပြတဲ့အတိုင်း

က္ခကိုသိရမည်ဒုက္ခလက္ခဏာကိုသိရမည်ဒုက္ခ అను ပါဒနာကိုသိရမည် မြည်တဲ့တရားပါလဲသိရမယ်ဒုက္ခလို့ခေါ်ခြင်းဤအမှားသာအထိမ့်မှလက္ခဏာကပါလဲဒုက္ခလက္ခဏာသိရမယ်ဒုက္ခ ानु ပါဒနာဒုက္ခလို့ရှုတဲ့ဉာဏ်နဲ့သိရမည်ဒုက္ခဆိုတာအနိစ္စမြည်တဲ့တရားဒီပင်လည်းဒုက္ခပါပဲဘာဖြစ်လို့တော့ဆိုရဏအိစ္စဒါဒုက္ခ ानु ဝဆနာတော့ ယံကျင်တရားသည်အိဋ္ဌမမြဲကံတို့မမြဲသောတရားသည်ဒုက္ခဆင်းရဲသည်ဣတိရောဝသနာတော်ဟောတော်မူသောကြောင့်သစ္စာပြအနိစ္စမြည်တရားကိုပဲဒုက္ခဟောတာပဲအဲခန္ဓာ၅ပါးနဲ့ပြောမယ်ဆိုရင်ခန္ဓာ၅ပါးဟာအနိစ္စပဲခန္ဓာ၅ပါးဟာဒုက္ခပဲအနိစ္စမြည်တဲ့ခန္ဓာ၅ပါးဒီဒုက္ခဒါကြောင့် ဒါကဒါကအိစ္စမြည်တယ်ဒီခန္ဓာ၅ပါးဒီပြင်နဲ့ဒုက္ခပါပဲဒုက္ခမြည်တယ်ဆိုတာဒုက္ခဆိုတာဒါတွေပဲလောကအနေနဲ့တော့ဒီခန္ဓာ၅ပါးထဲမှာဒုက္ခတွေလည်းရှိတယ်လို့သိနေကြတာပေါ့လေဒီမှာအာမြင်တယ်ဆိုရင်ခန္ဓာ၅ပါးပဲ မျက်စိကယုတ်ခန္ဓာမြင်ရတာကယုတ်ခန္ဓာမြင်ပြီးတာကနာခန္ဓာကိုမြင်နေဆွဲနေတာခန္ဓာဆိုရင်ယုတ်ခန္ဓာနဲ့နာခန္ဓာမျက်စိနဲ့မြင်ရတဲ့အခြင်းကယုတ်ခန္ဓာမြင်သိတာကနာခန္ဓာမြင်သိတဲ့နာခန္ဓာထဲမှာအသေးစိတ်ခွဲလို့ရှိရင်နာခန္ဓာ၄ပါးရှိတယ် မြင်ရတဲ့အဆင်းကိုမြင်ုံမြသိုံမြသဘောလေးကအာယုံပြုုံမြသဘောလေးကဝိညာဉ်နဲ့ခန္ဓာစိတ်ပဲမြင်သိတဲ့သဘောလေးသက္ကုဝိညာဉ်စိတ်ဝိညာဉ်နဲ့ခန္ဓာမြင်ရတဲ့အာယုံကောင်းကောင်းလဲဆိုးဆိုးလဲခံစားတဲ့သဘောမြင်လို့ကောင်းတဲ့သဘောမကောင်းတဲ့သဘောဒီကဝေဒနာခန္ဓာမြင်ရတဲ့အာယုံမှတ်သားတဲ့သဘောကသင်ရဲ့ခန္ဓာ မြင်ရတဲ့အာယုံနှလုံးသွင်းတဲ့သဘောမြင်ရတဲ့အာယုံနဲ့စိတ်နဲ့တွေ့သွားတဲ့သဘောမြင်အောင်လို့ကြောင်းကြဆိုင်ပေးတဲ့သဘောသင်္ခါရခန္ဓာခန္ဓာ၄ပါးနာခန္ဓာ၄ပါးပါတယ်အဲ့ဒါမြင်ကိုက်ခန္ဓာမှာဖြစ်တဲ့ခန္ဓာ၄ခန္ဓာ၅ပါးပဲယူရောနာရောခန္ဓာ၅ပါးဒီထဲမှာကောင်းတာလေးမြင်ရတဲ့အခါကျတော့ကောင်းတယ်လို့ဒီလိုပဲလောကလူတွေကရှင်းနေတယ်မြင်ထဲမှာအကောင်းတွေမှရှိတယ် ဒုက္ခဆင်းရဲမတင်မှုဒုက္ခချမ်းသာတွေလို့ဆင်းနေတယ်မြင်လို့ကောင်းတာတွေကိုကြည့်နေတာတွေကြည့်ရကိုမြင်နေတာတွေမြင်ရကောင်းနေပဲလို့သာယာစရာတွေပဲလို့ဆင်းနေတယ်ဒုက္ခမတင်မှုဒုက္ခလို့ပဲဆင်းနေတယ်ဒါပေမဲ့လို့အနိစ္စမမြဲတဲ့တရားဟာဒုက္ခဆင်းရဲပါပဲတဲ့ဖြစ်ပြီးပြောက်ဖြစ်ပြီးပြောက်မမြဲတဲ့ကဘယ်ကောင်းမလဲဘာမှအာကိုကြံကြည့် ဖြေပြီးကြောက်သွားတာပဲဘာမှနှစ်သာရမရှိဘာမှအာကိုစရာမရှိတဲ့တရားကောင်းတယ်တော့မဆိုနိုင်ဘူးတဲ့ဒုက္ခဆင်းရဲပဲဆင်းရဲဆိုရင်လည်းသူကခံခဲ့တာတော့မဟုတ်ဘူးပါဝေဒနာများလို့ခံခဲ့တဲ့သဘောကိုပြောတာမဟုတ်ဘူးအာကိုစရာမရှိလို့နှိမ့်သက်စရာตายစရာမရှိတဲ့သဘောကိုပြောနေတာသိပြီးကြောက်သွားရင်ဘာမှဖုံးမတောင်ဘာမှသုံးမကြဘူးဘာမှအာမကိုရတဲ့သဘောပဲလို့အဲ့ဒါကိုယူရပြီးတော့ဒုက္ခဆင်းရဲဆိုပြီးတော့ ပါဠိကဗမာပြန်လာတယ်ပါဠိကဒုက္ခဗမာကဆင်းရဲလို့ပြန်လာအမှန်တကယ်ကတော့ခံခဲ့တဲ့ဆင်းရဲမျိုးတော့မဟုတ်ဘူးဒါမကောင်းတာကိုပြောတာဒုက္ခဒီဒုက္ခကဒုက္ခချမ်းသာဆိုတာမှလည်းပဲဒီတိုင်းပဲဒီနေရာမှာတော့ဒုက္ခကောင်းတာကောင်းတာကိုဒုက္ခလို့ဆိုတယ်ဒုက္ခမကောင်းတာကိုဒုက္ခလို့ဆိုတယ်အဲဒါမြင်စေခဏမှာရှိတဲ့ခန္ဓာ၅ပါးတရားတွေက မြင်ပြီးကြောက်သွားတာပဲမြင်ပြီးကြောက် မြင်ပြီးကြောက်အဲကစပြီးတော့မြင်လာခဲ့တဲ့အမြင်တွေများလာပြီဘယ်ဟာမှမြဲတည်နေတာမရှိဘူးဒီမြင်လေးချင်းကောင်းတာသိမ့်ထားရရင်ညာကြမှာပဲဆိုပြီးသိမ့်ထားလို့လည်းမရဘူးသူကမြင်ပြီးကြောက်သွားတာဘယ်မှသိမ့်ထားလို့မရဘူးနောက်တော့မြင်ရင်အသေးအသေးအာယုံအသေးအသေးတွေနဲ့ကုညီထောက်ပံ့ပေးမှအမြင်ကောင်းလေးတွေမြင်ရတယ်ဒါတော့ မြင်ပြီးပြတ်ပြောက်သွားတဲ့သဘောတွေကဘာမှနှိမ့်တဲ့ဆရာသားဆရာအာကိုဆရာမရှိဘူးအမှန်အမှန်တိုင်းသိလို့ရှိရင်ကြီးငွေဆရာပဲကြောက်ဆရာပဲမြင်ပြီးကြောက်သွားတာဒါကြောင့်ဒုက္ခဆင်းရဲတယ်လို့ဆိုပါတယ်သို့တူကြားတိုင်းကြားတိုင်းဖြစ်တာလဲခန္ဓာ၅ပါးပဲနာတိုင်းစားတိုင်းခန္ဓာ၅ပါးပဲ တွေးတိတိုင်းလည်းဘယ်ကတွေးတိစီလက်ကအတိတိခြေထောက်ကအတိတိခေါင်းကအတိတိကိုယ်ထဲကအတိတိအတွင်းကအတိတိပြင်ကအတိတိရှိတာတွေဟူသမျှအနာ၅ပါးကြီးတဲ့ပဲဣတိမူဣတိယာတဲ့ကိုယုံနဲ့သိတိရတဲ့ယုတ်ဒါယုတ်ခန္ဓာဣတိမူကနာခန္ဓာယုတ်ခန္ဓာနဲ့နာခန္ဓာဒါပဲဒီနေ့ယုတ်နာခန္ဓာတွေကလည်းသိပြီးကြောက်သိပြီးကြောက်သိပြီးကြောက်သွားတာကြီးတဲ့ပဲဘာမှတည်ရနေတာမရှိဘူးဒါကြောင့် မမြဲလို့ဆင်းရဲပါပဲတဲ့ဒီတရားလည်းပဲဘာမှကောင်းတဲ့တရားမဟုတ်အာကိုရတဲ့တရားမဟုတ်နှိမ့်တဲ့သာဝယ်မရှိဘူးအဲဒုက္ခဆင်းရဲမကောင်းတဲ့တရားပဲသိကုစဉ်းစားတိုင်းကြံစီတိုင်းလည်းပဲအဲဒီမှာယုံနာနေရှိတယ်သိကုစဉ်းစားကြံစီမှုကြီးရာကယုတ်သိကုစဉ်းစားရတဲ့အာယုံမှာတော့ယုတ်လည်းရှိတယ်နာလည်းရှိတယ်သူကတော့ယုံနာနှမျိုးလုံးရှိတယ်ပြညာတောင်ပါလေပြညာဆိုပေမဲ့လည်းသူယုံနာနဲ့ တွဲဆနေတာပဲစိတ်တပါတယ်ယုံနာကိုမြှုပ်ပြီးဖြစ်ပေါ်လာတဲ့ပုံသဏ္ဍာန်ကြီးညတဲ့အမြင်ကြီးညတဲ့ဒီလိုဟာတွေဖြစ်ပါတယ်ကြီးညတဲ့တဲ့တော့မဟုတ်ဘူးသိကုစဉ်းစားကြပြီးပြီးမှုကနာခန္ဓာအဲယုံနာခန္ဓာတွေဒါတွေကလည်းသိကုတိုင်းစဉ်းစားတဲ့ကြံပြီးတိုင်းသိပြီးကြောက်သိပြီးကြောက်လာပဲအခုယောဂီပုဂ္ဂိုလ်တွေမှာတရားထုတ်နေတာဒီသိကြောက်တာကတော့ငါသင်ကြားပါတယ်သိကုတွေ ရှေ့လာမှားလိုက်ကြောက်သွားမှားလိုက်ကြောက်သွားဒီကူတွေကဘာမှမြဲတည်နေတာမရှိဘူးပဂရိတိုင်းနေတဲ့ပုဂ္ဂိုလ်တွေကတော့ဒီစိတ်ကူးကအများအားတည်နေတယ်လို့ထင်နေတယ်အဲအများအားတည်နေတဲ့ငါပဲလို့ထင်နေတယ်မှန်စစ်စစ်ကတော့စိတ်ကူးလေးတွေကစိတ်ကူးပြီးကြောက်ကြံပြီးကြောက်သိပြီးကြောက်အဲခဏတိုင်းခဏတိုင်းကြောက်လိုက်နေတဲ့တရားတွေပဲအဲ့ဒါတွေယောဂီပုဂ္ဂိုလ်ကတော့မှန်ရင်မှန်ရင်လည်းကိုယ်ရင်တွေ့ရပါတယ်။ဒါကြောင့်ဖြစ်ပြီးတော့ကြောက်သွားလို့ ဆင်းရဲပဲတဲ့ဖြစ်ပြီးကြောက်တာလည်းမမြဲတဲ့အတွက်ဆင်းရဲပဲအဲဘာဖြစ်လို့ဆင်းရဲခေါ်တယ်လို့ဗိဏတံပฏิပိလနာတော့ဥရိယဘယပฏิပိလနာတော့ဖြစ်မှုပြမှုကသိစေခြင်းကြောင့်နဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တော့တာကိုပဲနှိစ္စတယ်လို့ခေါ်ပါတယ်ဒါဆိုရောက်ပဲရိုက်နေနှိစ္စနေတဲ့သဘောတော့မဟုတ်ပါဘူး ဒီတရားတွေဟာဖြစ်ပြီးရင်ပြောက်သွားတာပဲမြင်တာမြင်ပြီးပြောက်ကြားတာလည်းကြားပြီးပြောက်နာနာလည်းနာပြီးပြောက်ဖြစ်ပေါ်လာပြီးသခြင်းပြောက်သွားတွေ့ထိတာလည်းတွေ့ထိပြီးပြောက်အဲသာတိတာလည်းသာတိပြီးပြောက်တွေ့ထိတာလည်းတွေ့ထိပြီးပြောက်သိကုသကြံစီတာလည်းသိကုသကြံစီပြီးပြီးပြောက်သွားတာပဲကျူးမှတာတွေလည်းကျူးမှပြီးပြောက်သွားတာဘယ်မှဒီရနေတာမရှိဘူးအဲလိုပြစ်ပြီးပြောက်သွားလို့ကျုံးပြမှုကနှိမ့်ဆက်နေလို့တဲ့ဒါကြောင့်မို့ဒုက္ခတရားပဲ ဥရိယဗျာပฏิပိဒနာပฏิပိဒနာတော့အဖြစ်ပြက်ကနှိမ့်တဲ့သောကြောင့်ဒုက္ခဆင်းရဲတရားပဲမကောင်းတဲ့တရားပဲရှင်းပြမှုနေတယ်အဲဒီရှင်းမှုပြမှုရှိတဲ့တရားတွေကိုပဲကိုယ်တည်းကြီးလုပ်နေရတာကိုပဂရိသင်ကတော့ကိုယ်ကိုယ်တည်းရှိတဲ့ဥစ္စာတွေကမြဲတည်နေတယ်ထင်နေတာအားကိုးရတယ်အောင်းမနေတာမသေးနိုင်သေးဘူးမပြတ်နိုင်သေးဘူးဒီလိုထင်တယ် အသက်ရွယ်ငယ်တဲ့ပုဂ္ဂိုလ်တွေကဆိုရင်နောက်နှစ်ပေါင်းများစွာအသက်ရှင်နေအောင်မယ်လို့ထင်တယ်။အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကလည်းသူနှစ်ပိုင်းနဲ့ရှိတာပဲ။နှစ်ပိုင်းနဲ့10နှစ်လောက်နေရအောင်မယ်၊9နှစ်လောက်နေရအောင်မယ်၊10နှစ်နဲ့စသည်နေရအောင်မယ်စသည်ဖြင့်သူ့မှာလည်းမျှော်လင့်ရရှိနေတာပဲ။ဒါတော့လည်းမပြတ်နိုင်သေးဘူးလို့ဒီဒီမိကိုကာယာကြီးဟာကိုကောင်ကြီးဟာမပြတ်နိုင်သေးဘူးလို့ထင်နေတယ်။အမှန်စင်စစ်ကတော့ခဏမစက်ဖြစ်ပြနေတာပဲ။ ဝိပဿနာရှိတော့သမာဓိညာအားကောင်းတဲ့ကမှတ်တိုင်းမှတ်တိုင်းဟာဖြစ်ပြီးချက်ချင်းချက်ချင်းပြောက်လိုက်နေတာအဲချက်ချင်းချက်ချင်းပြောက်လိုက်နေတော့ပြောက်တိုင်းပြောက်တိုင်းဟာအသိမဖြစ်ပေါ်လာရင်အဲ့ဒါသေဝရာကြီးတဲ့ပဲသေဝရာချိန်ကြီးတဲ့ပဲအသိမဖြစ်ပေါ်တဲ့အချိန်မှာသေမာကြီးတဲ့ပဲဒါကြောင့်ပြင်းမှုပြက်မှုဟာပြင်းမှုပြက်မှုဟာအမြဲမပြတ်နှိမ့်ဆက်နေတာတဲ့ဒီယုံနာတရားတွေကြီးနေတာမဟုတ်ဘူး မိမိတို့လိုရှိတဲ့အတိုင်းအများအားဒီနေတာမဟုတ်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေအဲပြင်းမှုကတော့နှိမ့်ဆက်နေတာသင်ကြားပါတယ်ပြင်းမှုကတော့ကိုပြည့်ရအောင်လို့သူကပေါ်ပေးတာကိုဒါကြောင့်သူ့လည်းနှိမ့်ဆက်တယ်လို့ပဲခေါ်ထားတယ်အဲတော့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေတဲ့တရားကနှိမ့်ဆက်နေတယ်လို့ခေါ်တယ်အဲဒီလိုပြင်းမှုပြင်းမှုကခြေကပြည့်လိုက်နောက်ကပြည့်လိုက်ခြေကပြည့်လိုက်နောက်ကပြည့်လိုက်နဲ့ဘယ်အချိန်မှဆိုသေဖို့ရတယ်ပဲ ဘယ်ချိန်မဆိုသေနိုင်တဲ့အတွက်ကြောင့်ဘယထေနာကြောက်เสียကောင်းတယ်ကြောက်เสียကောင်းလို့ဆင်းရဲပဲဒီဥပမာအားဖြင့်ယိုလူယိုဂာနည်းဖြစ်တဲ့အုတ်တိုက်ကြီးတွေလိုင်ငူကြီးတွေအဲ့ဒီလိုလဲဝင်နေရလို့ရှိရင်ကြောက်เสียကောင်းတယ်ဘယ်ချိန်မဆိုပြိုးနိုင်တယ်ဘယ်ချိန်မဆိုပြိုးကြနိုင်တဲ့တိုက်ကြီးထဲမှာဝင်နေရမယ်ဆိုတော့ ဒါကသိကြောက်စရာကောင်းနေတာပဲအဲ့ဒါလိုပဲမိမိတို့သာနာရှိနေတဲ့ခန္ဓာ၅ပါးတရားတွေရတဲ့ဘယ်ချိန်မှဆိုပြည့်နိုင်နေတာပဲဒီချိန်နဲ့မပြည့်နိုင်သေးပါဘူးလို့ဧကန်တိတိဘယ်သူမှတောင်းမခံနိုင်ဘူးသူကဘယ်ချိန်မှဆိုပြည့်နိုင်တာအကြောင်းညွှန်ရင်အကြောင်းအကြောင်းညွှန်လို့သူအကျိုးတရားတွေဆက်ပြည့်နေမပြည့်သေးဘူးအကြောင်းမညွှန်တဲ့ချိန်ကျတော့အကျိုးတရားဆက်မပြည့်လို့ရှိရင်အဲ့ဒီချိန်မှာဒီခန္ဓာကြီးကဘုံဘုံလေးပြည့်သွားတာပဲပြီးသွားတာပဲ အဲဒါဘယ်ချိန်မှဆိုပြက်ပြီးတော့သိနိုင်လို့အဲပြင်းမှုပြက်မှုရှိနေတဲ့တရားတွေဟာကြောက်စရာတွေပဲဘုရားရှင်ကကြောက်စရာကောင်းတော့ကြောင့်ဒုက္ခဆင်းရဲပဲဒါကြောင့်ဖြစ်ပြနေရဖြစ်ပြနေရနှိစ္စအပ်တဲ့ယုံနာခန္ဓာကဒုက္ခတရားဖြစ်ပြနေရနှိစ္စရတဲ့ ကျဲလိုက်ကျဲလိုက်ကျဲလိုက်ကျဲလိုက်ဒီဘက်လာကြည့်တော့ဘောလာကမှလည်းအစဘောလာလည်းသင်ကြားတယ်သုံးတော်လည်းသင်ကြားတယ်အစဘောလာကပြစ်တာပဲသုံးတော်လာကပြစ်တာပဲစပြီးသုံးစပြီးသုံးပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲ့ဒါလေးကြီးတွေ့နေရတော့ပြင်းမှုပြင်းမှုကနှိမ့်ဆက်နေတာဒီခန္ဓာတွေဖြစ်ပြနေရနှိမ့်ဆက်အပ်တဲ့ယုံနာခန္ဓာကဒုက္ခတရားတဲ့ဆိုရမယ်ဖြစ်ပြနေရနှိမ့်ဆက်အပ်တဲ့ ယုံနာခန္ဓာကဒုက္ခတရားဖြစ်ပြနေရာနှိစ္စအပ်တဲ့ယုံနာခန္ဓာကဒုက္ခတရားဖြစ်ပြနေရာနှိစ္စအပ်တဲ့ယုံနာခန္ဓာကဒုက္ခတရား စ္စာဖြစ်ပြနေနိစ္စဒုက္ခြည့်နေရနေစရာတဲ့ယုံနာခန္ဓာကဒုက္ခတရားပြင်းမှုပြင်းမှုကနေစက်နေလို့ဒုက္ခပဲ င်းရဲပဲဆင်းရဲဆိုရင်မလို့ခံခဲ့တာမဟုတ်ဘူးခုနပြောတဲ့အတိုင်းဒီလက်ဆရာသားဆရာအာကိုဆရာမရှိတဲ့တရားကြောက်ဆရာကောင်းတဲ့တရားပဲလို့ဆိုလိုပါတယ်ဒါလောက်ဖြစ်ပြမြန်တဲ့တရားတွေကိုအဲကိုကြီးလို့မြင်တာပါဘယ်ခြင်းမစိုးပေပြက်သွားနိုင်တဲ့ယုံနာတရားတွေဖြစ်ပြတတ်တဲ့တရားတွေကိုပဲအဲကိုကြီးလို့မြင်တယ်ကြောက်ဆရာကောင်းတယ်ကြောက်ဆရာကောင်းတော့လားဆင်းရဲပဲမကောင်းတဲ့တရားတွေပဲလို့ဆိုလိုပါတယ်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 ဒုက္ခလက္ခဏာတဲ့ဖြစ်ဖြစ်နေရမပြတ်နေစင်နေတာကျဲလိုက်ကျဲလိုက်ကျဲလိုက်ကျဲလိုက်နေအဲဒီဖြစ်ပြနေတာကိုပဲနှိမ့်ဆက်တယ်လို့ခေါ်ပါတယ်ဒုံတယောက်ကဟိုဒုနဲ့ဓာတ်နဲ့ခုတ်နှိမ့်ဆက်တာမျိုးတော့မဟုတ်ပါဘူးကျဲလိုက်ကျဲလိုက်ကျဲလိုက်ကျဲလိုက်သဘောတရားလေးသဘောတရားလေးအစပေါ်လာပေါ်လာပြီးကြောက်သွားစပေါ်လာပေါ်လာပြီးကြောက်သွားနေအဲဒီသဘောတရားလေးဟာအစကလည်းသူမရှိပဲနေရင်ကောင်းတာသူကရှိပေါ်လာတယ်လို့ ဆိုရင်ဉာဏ်သူရှိရာကိုခေါ်လာတယ်လို့ပဲခေါ်လာပြီးတော့မြဲတည်မြင်ကောင်းတာနောက်ကနေပြီးပြည့်သွားတယ်ပြည့်သွားကျက်မှုကနေပြီးပတ်ချလိုက်တယ်လို့ပဲဆိုဉာဏ်သူရှိရာလူတယောက်ကခေါ်လာအဲ့ဒီဉာဏ်သူဉာဏ်သူဒီရောက်တဲ့ခါကျတော့ရိုက်စားလိုက်တယ်လို့ပဲမဟုတ်ဒါလည်းကြောက်ပြုတ်သွားတာကိုဆိုခေါ်လိုက်ကြောက်လိုက်ခေါ်လိုက်ကြောက်လိုက်နေတယ်ကဖြစ်ပြနေရကမပြနှိမ့်ဆက်နေတာတဲ့မှတ်တိုင်းမှတ်တိုင်းဟာပေါ်ပြီးကြောက်သွားပေါ်ပြီးကြောက်သွားနေတာပြင်းပြမှုကနှိမ့်ဆက်နေတဲ့သဘော ရှင်းဥပြမှုရှိနေတဲ့သဘောပါပဲကျဲတယ်ပြောမယ်ဆိုလို့ရှိရင်အခုတော့ဒီမှာသင်စားပြီးပြောတာပါရှင်းဥပြမှုကနှိမ့်ဆက်တယ်လို့ပြောတာဖြစ်ပြနေရမပြတ်နှိမ့်ဆက်ဖြစ်ပြနေရမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာဒုက္ခဆင်းရဲလို့မကောင်းဘူးလို့အတိမှပြုအပ်ခြင်းအကြောင်းအမှတ်လက္ခဏာကဘာတော့ဆိုဖြစ်ပြနေရနှိမ့်ဆက်နေတာပဲတဲ့ဒီကပြလိုက်နောက်ကပြလိုက် ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာကြောက်သွားလိုက်အဲ့ဒါပဲပေါ်ပြီးကြောက်သွားလို့ရှိရင်ဒါမကောင်းတဲ့တရားပဲဆင်းရဲပဲမြုံပြမှုကနှိမ့်ဆက်တယ်လို့ပဲဆိုရတယ်အိဋ္ဌာနဲ့ဒုက္ခနဲ့ဟာသဘောအချင်းအတူတူပါပဲအိဋ္ဌာတုန်းကတော့မမြဲတာကိုမမြဲမတည်ရတာကိုသူကဗရဏပြုပြီးတော့ပြောတယ်မြင်မာတော့ဒုက္ခဆင်းရဲမကောင်းမှုဆိုတာကိုဗရဏပြုပြီးတော့ပြောတယ်ဒါတော့ပဲ ။ဟိုလည်းပဲဖြစ်ပြနေလို့မမြဲတာ။သင်လည်းဖြစ်ပြနေလို့ပဲဒုက္ခဆင်းရဲမကောင်းမှုလို့ဆိုရတာပဲအတူတူပါပဲ။အနတ္တလည်းအတူတူပဲအနိစ္စဒုက္ခအနတ္တတွေဆိုတာအဲနဲ့ဟိုရည်ရွယ်ချက်ကလေးနည်းနည်းသာကွာတယ်။သဘောအချင်းသိကွာတာမဟုတ်ဘူး။အတူတူပါပဲ။ဒါကြောင့်သာဆိုရမယ်။ဖြစ်ပြနေရမပြနှိမ့်ဆက်နေတာကဒုက္ခလက္ခဏာဖြစ်ပြနေရ ပြနှိမ့်စနေတာကဒုက္ခလက္ခဏာဖြစ်ပြနေရမပြနှိမ့်စနေတာကဒုက္ခလက္ခဏာ ခလက္ခဏာလေးတွေ့တော့ဆင်းရဲတရားတွေပဲမကောင်းတဲ့တရားတွေပဲလို့ညာနဲ့သဘောပေါက်သိမြင်သွားတာညာနဲ့ရှင်းသွားတာကဒုက္ခ ानु ပါဒနာညာပဲဒုက္ခဝိသုဒ္ဓဇာတာပဲဆင်းရဲဝိသုဒ္ဓဇာတာပဲအကျုံးမဆဲမှာဖြစ်ပြနေရမပြနှိမ့်ဆက်နေတာကိုတွေ့ရ၍ကျုံးမဆဲမှာမြင်တယ်ကြားတယ်နားတယ်စားတယ်ဟောင်းတယ်ပိန်တယ်ထိုင်တယ်ထားတယ်ကိုယ်ရဲ့စားတယ်စားတယ်ဖြင့် မှတ်နေရင်မှတ်နေရင်နဲ့ဒီကပေါ်လာလိုက်နောက်ကပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်အဲ့ဒါတွေတွေ့ရတော့သူကျဖြစ်ဖြစ်နေပြီးကနှိမ့်ဆက်နေတယ်လည်းပေါ်ရှိအဲ့ဒါတွေတွေ့ရတော့မကောင်းတဲ့တရားတွေပဲအာမကိုလောက်တဲ့တရားတွေနေတဲ့ပြမှုတဲ့တရားတွေကြော်မှုစရာမှုတဲ့တရားတွေကြောက်စရာကောင်းတဲ့တရားတွေပဲလို့ရှင်ရှင်သဘောကျပြီးတော့သိလာတယ်အဲဒီလိုသဘောကျပြီးလာတာဒုက္ခနုပဒနာညာပဲဒုက္ခဆင်းရဲဝိရှုတယ်ဆိုတာကပဲဒုက္ခဒုက္ခဒုက္ခသိုးနေမှာမဟုတ်ဘူး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 သူမဆဲမှာသူမဆဲမှာဖြစ်ပြနေရကမပြနှိမ့်ဆက်နေတာကိုတွေ့ရ၍သင်ရဲ့ဟုသိတာကဒုက္ခ ानु ပဒနာညာသူမဆဲမှာဖြစ်ပြနေရကမပြနှိမ့်ဆက်နေတာကိုတွေ့ရ၍ ဆင်းရဲကိုသိတာကဒုက္ခ ानु ပဒနာညာသူမဆဲမှာဖြစ်ပြနေရကပြနှိမ့်ဆက်နေတာကိုတွေ့ရ၍ဆင်းရဲကိုသိတာကဒုက္ခ ानु ပဒနာညာသူမနေတော့သူမနေတော့မှာ ပြည့်ပြည့်နှစ်ရကမပြတ်နေစေနေတယ်တဲ့ဖြစ်လိုက်ပြည့်လိုက်ဖြစ်လိုက်ပြည့်လိုက်ဒါပါပဲဟိုသာစကားနဲ့ညီအောင်လို့သူကသုံးရတယ်စကားလုံးနေရာရှိနေတာဒီမှာဆဲဖြစ်ပြတော့တွေ့လို့ဆင်းရဲမကောင်းမှုမကောင်းမှုသိနေအဲ့ဒါပါပဲအဲမှားလိုက်ပေါ်ပြီးကြောက်သားလိုက်မှားလိုက်ပေါ်ပြီးကြောက်သားလိုက်အဲ့ဒါတွေတွေ့နေရတော့မကောင်းတဲ့တရားတွေဆင်းရဲတွေနေတဲ့ဆရာသားဆရာမြတ်တရားတွေကြောက်ဆရာလားမြတ်ကောင်းတဲ့တရားတွေပဲလို့ ရှင်းမှရင်သဘောကျသွားလို့ရှင်သာဒုက္ခထင်တာကိုမမြဲတာထင်တာကတော့မမြဲဘူးမမြဲဘူးကတစ်မျိုးပဲသူကတော့မကောင်းမှုအနေနဲ့ထင်တယ်ကြောက်စရာအနေနဲ့ထင်တယ်ဒီဥစ္စာကဒုက္ခ ानु ပါဒနာအတူရုပ်ဆိုရင်တော့သူ့မှာသဲမှာသိပြနေတာကိုတွေ့ရပြီဆိုရင်ပြီးတာပါပဲခုနစာစာဆိုတဲ့ညီအောင်လို့သိပြနေတာကမပြတ်နေပြနေတာတွေ့ရပြီစာဆိုတဲ့ညီအောင်အတူကြီးဆိုတာနည်းနည်းဆိုခဲ့တယ် စိုက်အတူလေးဆိုရအောင်ကျွမဆဲမှာဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခ ानु ပဒနာညာကျွမဆဲမှာဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခ ानु ပဒနာညာ မဆဲမှဖြစ်ပြနေတာကိုတွေ့ရ၍သင်ရဲ့ဥသီတာကဒုက္ခ ानु ပဒနာညာဆိုရာရဆိုသင်ရဲ့ဥသီတာကဒုက္ခ ानु ပဒနာညာဖြစ်ပြနေတာကိုတွေ့ရ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 အခုဒီမှာမှတ်တိုင်းမှတ်တိုင်းပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်တာတွေတွေ့ရတာဖြစ်ပြဖြစ်ပြနေတာကြီးတဲ့တွေ့ရတော့မကောင်းဘူးလို့ထင်တာဆင်းရဲဆိုတာမကောင်းတာပဲမကောင်းတဲ့တရားတွေပဲကြောက်ကြကောင်းတဲ့တရားတွေပဲဘယ်ချိန်ဆိုသင်နေပြည့်နိုင်တဲ့တရားတွေပဲဆင်းရဲတွေပဲတော့အဲကျွင်းကျွင်းသဘောကြပြီးပြီးတာဒုက္ခဒုပဒနာညာသရုဒုက္ခအာဝိပဒနာညာအဖြစ်တွေကဒုက္ခတကယ်ရှင်းတာတွေဟိုလောကမှာ နာလို့ကျင်လို့ကြိုက်ခဲလို့အဲဒီဒုက္ခကတော့ဝိပဿနာဒုက္ခလည်းရှိတယ်ဝိပဿနာမဟုတ်တဲ့ဒုက္ခလည်းရှိတယ်။သာမန်ပုဂ္ဂိုလ်တွေဒုက္ခထင်နေတာကတော့ဝိပဿနာမဟုတ်ဘူး။ဝိပဿနာမှမရှိသေးပဲ။ဝိပဿနာမရှိသေးပဲနဲ့နာလာကျင်လာကြခဲတာနဲ့ဒုက္ခဒုက္ခလို့ညီးနေတာဒီဥစ္စာကငါဒုက္ခဖြစ်နေတာကိုငါဒုက္ခငါဆင်းရဲအဲဒီငါဆင်းရဲနေတာဒုက္ခနုပါဒနာမဟုတ်ဘူး။ငါဆင်းရဲနေတာပြီးတာဒုက္ခနုပါဒနာမဟုတ်ဘူး။ငါကောင်အနေနဲ့ပြီးတယ်။ သဘောတရားအနေနဲ့ဆင်းရဲပြီးမှအဲဒီဒုက္ခဝေဒနာတွေမှလည်းနားတယ်ကျင်တယ်ကြိုက်ခဲတယ်စသည်ဖြင့်နားတယ်နားတယ်နားတယ်မှတ်ပြီးတော့သဘောတရားလေးနားရလို့မဟုတ်ပဲနဲ့နားတဲ့သဘောလေးသူကသူဖြစ်ပြနေတဲ့နားတဲ့သဘောလေးပဲဒီနားတဲ့သဘောကမကောင်းတဲ့သဘောပဲသဘောတရားလေးတစ်ခုအနေနဲ့ထင်လာလို့ရှင်လာတာဝိပဿနာဟုတ်တယ်လို့အဲ့ဒါကနှမျိုးရှိအဲဒီဒုက္ခဝေဒနာမှာရှုလို့အဲဒုက္ခဝေဒနာမှာဒုက္ခလို့ဆင်းရဲလို့ရှင်လာဝိပဿနာ မဟုတ်ဘဲနဲ့ပဂရိအနေအချင်းအဲဆင်မြင်ဆွဲလာတာလည်းရှိတယ်ဝိပဿနာရှင်ရင်ရှင်ရင်နဲ့ဒုက္ခသဘောလေးသဘောတရားလေးနေရာချင်းအဲသိပြီးတော့သင်လာရှိတယ်သဘောတရားလေးနေရာသိပြီးသင်လာကတော့ဒါဒုက္ခနုပါဒနာပဲအခုမရင်မရင်နဲ့ဖြစ်ဖြစ်ဖြစ်ဖြစ်နေရကိုမြင်တွေ့လို့မကောင်းဘူးလို့သင်လာကတော့အလုံးနဲ့ဆိုင်ရတာကတော့ဒုက္ခဝေဒနာလည်းပါတယ်ဒုက္ခဝေဒနာမဟုတ်တာတွေလည်းပါတယ်သင်္ခါရဒုက္ခတွေပဲ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 မိမိသာနာကောင်းတဲ့တရားရှာလို့မရဘူးမိမိသာနာကောင်းတဲ့တရားရှာလို့မရတော့မိမိသာနာလည်းကောင်းတဲ့တရားရှာလို့မရဘူးဒီလောကလုံးမှာလည်းကောင်းတဲ့တရားရှာလို့မရဘူးဒီလိုဖြစ်ဒီလိုဖြစ်နေတာကြီးတဲ့ဖြစ်ပြသွားတဲ့တရားတွေဘာမှမကောင်းဘာမှအာမခိုးလောက်ဘူးဆင်းရဲကြီးတယ်ပဲလို့ဒီလိုညာနဲ့ထင်လာမှသူကဒုက္ခသစ္စာအမှန်တိုင်းသိတာဒုက္ခသစ္စာဒီလိုသိရမှာသင်္ခါရဒုက္ခတရားတွေကိုသိကြသိရတယ်အဲကြောင့်ဒီမှာသင်မှာဖြစ်ပြနေတာကိုတွေ့ရရင်

ပြည့်လိုက်ပြည့်လိုက်နဲ့ဖြစ်ပြနေတဲ့တရားတွေပါပဲဒီဒီပြည့်ပြည့်ပြည့်တရားတွေကဒုက္ခတရားပဲဒုက္ခလက္ခဏာဆိုတာကလည်းပြည့်ပြည့်နေရကမပြတ်နိုင်စေနေတဲ့သဘောပဲဒီရင်းပြည့်ခြင်းသဘောပါပဲဒီရင်းပြည့်ခြင်းသဘောကလူဒီပင်နဲ့နေဆက်နေတယ်လို့သူကျင်စားခေါ်တယ်ဒီပြည့်ခြင်းသဘောဒီပင်နဲ့ဒုက္ခလက္ခဏာပဲဒုက္ခလို့ကြည့်ရခြင်းအကြောင်းပဲသိမှုပြမှုရှိရင်အဲ့ဒါဒုက္ခပဲပြည့်ပြီးပြည့်တဲ့ဆိုတာဒုက္ခပဲ ဒုက္ခ అను ပါဒနာဆိုတာဘာလဲဆိုအဲ့ဒီဖြစ်ပြီးပြည့်သွားတဲ့သဘောကိုသိပြီးတော့မကောင်းဘူးမကောင်းတဲ့တရားတွေပဲဆင်းရဲတွေပဲနှိစ္စသာဝယ်မရှိတဲ့သဘောသဘောတရားတွေပဲလို့အဲ့ဒီလိုရှင်းရှင်းပြီးသားဒုက္ခ అను ပါဒနာညာတဲ့အဲဒုက္ခ అను ပါဒနာကတော့တော်တော်ပါတယ်အနာတ္တ అను ပါဒနာဆက်တယ်အနာတ္တ అను ပါဒနာမှာအတ္တရအနာတ္တရအတ္တဆိုတာက အသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါကောင်နေရာချင်းရှင်ဆွဲလာတာအတ္တလို့ခေါ်တယ်ကိုကုသနာနဲ့ကိုအတ္တပဲကိုဒုညတနာနဲ့ဒုညအတ္တပဲအသက်ရှင်နေတဲ့သတ္တဝါကောင်နေရာချင်းရှင်လာအတ္တပဂရိပုဂ္ဂိုလ်တွေမှာအဲ့ဒီလိုအတ္တကအပြင်းပြင်းဆွဲလာနေဖြစ်တယ်အတ္တအဲ့ဒီအတ္တမဟုတ်ဘူးအတ္တမရှိဘူးဆိုတဲ့အသိဉာဏ်ပြရပါဒါကြောင့် အတ္တမဟုတ်အတ္တအတ္တမဟုတ်ဘူးအတ္တမရှိဘူးဆိုတာပါအနတ္တပဲအနတ္တအတ္တနဲ့နာအတ္တနဲ့တွဲလိုက်တဲ့ကအနတ္တလည်းဖြစ်တယ်နာအတ္တနာကအနတ္တဖြစ်တာဒါနည်းဒီနေ့ကဒီနေ့ကဒါကတယောက်ကပြောဒါကကြီးတယောက်ကသူ့အတူကြံထားတာအနတ္တမဟုတ်နာအတ္တကဟိုရမယ်ဆိုပြီးသူကကြံထားတယ် သာမဏေပေမဏနဲ့ဒီလိုပုဂ္ဂိုလ်တွေကလည်းသူတို့ကလည်းသူတို့စိတ်ကူးရတာတွေသူကလည်းလုပ်တယ်ဆိုတော့သူတို့စိတ်ကူးရစိတ်လုပ်ပြီးသူများတွေမှားတယ်လို့သူကချင်းချင်းနဲ့ချင်းတာအကြက်ကြီးပဲသူစားသူသိလို့ရှင်းမျက်စိမမြင်တဲ့လူတွေကမျက်စိမြင်တဲ့လူကဟိုမြင်တာပြောတာတွေမှားတယ်လို့ထင်တာလို့ရှင်းနေလို့သူစားအတ္တဆိုတာအတ္တဆိုတာကအသက်ရှင်နေတဲ့အကောင်လေးနေရာချင်းထင်တာအဲသင်ရတဲ့ဥစ္စာကအတ္တအနာတ္တဆိုတာကလည်း အတ္တမဟုတ်တဲ့ဥစ္စာနအတ္တကလည်းအနတ္တဖြစ်တာပဲတရားနည်းရရင်ဒီကနာနဲ့အတ္တနဲ့ပြောတဲ့အနတ္တလည်းဒီလိုပဲဖြစ်တယ်အတ္တမဟုတ်ဘူးအတ္တမရှိဘူးဒီလိုအိဗယ်ရှိပါတယ်အဲဒီတော့အဲဒီအနတ္တကိုလည်းသိရမယ်အနတ္တလက္ခဏာကိုလည်းသိရမယ်အနတ္တ ानु ပါဒနာကိုလည်းသိရမယ်အနတ္တမသိသေးခင်အတ္တလည်းသိအောင်မှဖြစ်မှာလို့အတ္တဆိုတာဘာလို့ဘယ်လိုဟာကိုအတ္တ ရှင်းနေကြတာတော့အဲ့ဒါလေးတည်းယုံမှဒီချို့ကဘုံသာနာအထေရထင်အတ္တပဲဘုံသာနာအထေရပြောက်ရင်အတ္တပဲလို့ဒီလိုလည်းပဲထင်မြင်ဆွဲလာနေကြတယ်အဲ့ဒီလိုမဟုတ်ဘူးသူကဘုံသာနာထေရထင်တာကထေရထင်တာတခြားပဲအတ္တဟုတ်ထင်တယ်ဟုတ်မဟုတ်ထင်တယ်နေမှာဘုံသာနာထေရကထေရကတခါကဘုန်းကြီးကကျတော်ကြီးတွေကသာရပေရပါပဲမေးကြည့် ရှင်ဘုရားသစ်ပင်ကိုသစ်ပင်လို့ရှင်လို့ရှိရင်ဒါအတ္တပဲသစ်ပါမလားလို့ငါဖြစ်တယ်တဲ့ဘာလို့လဲဆိုတော့ပညာရောက်သွားလို့လေဒီလိုမဟုတ်ဘူးသူကသစ်ပင်ကိုသစ်ပင်လို့ရှင်တာကဒါပညာပညာဆွဲတော့ဟုတ်မှာပေါ့အတ္တတော့မဟုတ်ဘူးအတ္တဆိုတာအသက်ရှင်နေတယ်အကောင်လေးနေနေရှင်မှာလို့အတ္တအဲသစ်ပင်ကိုသစ်ပင်လို့ရှင်တာတုံးကိုတုံးလို့ဆိုတာတိုင်ကိုတိုင်လို့ရှင်တာကြောင်းကိုကြောင်းလို့ရှင်တာစသည်ဖြင့်အထေဝတ္ထုသက်မဲ့ဝတ္ထုတွေကြောက်ခဲတော့မြည်ကြီးခဲတော့စသည်ဖြင့်ကြောက်ခဲကြောက်ခဲလို့ဆိုမြည်ကြီးခဲမြည်ကြီးခဲလို့ထင်တာ ဒါတွေကသူကအတ္တနဲ့မဆိုင်ဘူးဒါတွေအသက်ရှင်နေတဲ့အကောင်များရင်မဆွဲလမ်းဘူးအတ္တဆွဲဆိုတာသာမီနိဝါဒီကာရကဝေရကဒိဋ္ဌာရကပညာဝတိတို့သူတို့အိန္ဒိယနိုင်ငံကပုဂ္ဂိုလ်တွေဆရာပြောထားပါတယ်အတ္တဆိုတာဒီလိုသဘောရှိတယ်တဲ့သာမီအစိုးရတဲ့သဘောပညာဝတိနဲ့လည်းအတူတူပါပဲအလိုတိုင်းအစိုးရတဲ့အကောင်နဲ့အတ္တလေးသက်ကောင် အလိုတိုင်းဆိုရတယ်သူလိုရှိတဲ့အတိုင်းပြုနိုင်တယ်ပြစ်နိုင်တယ်အဆိုရတယ်အဲပါမီအတ္တနိဝါစီတဲ့ပါမီနဲ့နိဝါစီနိဝါစီနဲ့ပါမီပါပဲဆိုတာဒါပေမဲ့သူ့ကိုယ်လေးနဲ့တတိတိချက်ဖွဲ့ထားတယ်နိဝါစီဆိုတာခန္ဓာကိုယ်ရဲ့အမြဲရှိနေတာတဲ့ဒီအတ္တလေးကသဒ္ဒရာဆွဲရှိတဲ့ပုဂ္ဂိုလ်ကဒီဘဝတွေတော့မဟုတ်ဘူးနောက်ဘဝတွေလည်းရှိသွားတာပဲသူကမပြည့်ဘူးဘယ်တော့မှမပြည့်တော့ပြည့်လို့ကိုမရဘူးသူကတော့ သဒ္ဒရာဆွဲရှိတဲ့ပုဂ္ဂိုလ်ဥစေရာဆွဲရှိတဲ့ပုဂ္ဂိုလ်ကလည်းသေပြီးရမရှိဘူးလို့ယူဆမသေးခင်တော့လည်းသူရှိတယ်လို့ယူဆထားပါတယ်သေပြီးမရှိဘူးဆိုတော့မသေးခင်ရှိနေတယ်လို့ယူဆတယ်အဲဒီအကမသေးခင်တော့ကိုယ်ရဲ့အများအားဖြင့်ရှိနေတယ်လို့ရှင်းနေတယ်ဒီလက်ရှင်အသက်ရှင်တဲ့ကောင်ကြီးကမျက်စိမြဲလို့ရှင်းနေတယ်ကနိဝါဒတာဆိုတော့သာရကတဲ့အမျိုးမျိုးသောမူရာကရိယာတွေဥပိ္ပစာတွေလုံလာပြီအတ္တကောင်ကလုံတယ်လို့ရှင်းတယ်ဝေရကတဲ့အကောင်းဆုံးတွေခံစားနေတာအတ္တခံစားတယ်လို့ဆိုတော့ဒီလေးခုနားလည်လို့ရှင်းတယ်အတ္တဆိုတာဒါပါပဲ။ ဒီတော့ကျေဥစွာသာမီအတ္တဆိုတာသာကိုယ်ထဲမှာကိုယ်ထဲမှာအလိုအလိုအလိုအတိုင်းဆိုးရတယ်ကိုယ်ထဲမှာအလိုအတိုင်းဆိုးရတယ်လူစီတိုင်းဆိုးရအလိုအတိုင်းဆိုးရတယ်လူစီတိုင်းဆိုမှာကိုယ်ထဲမှာလူစီတိုင်းဆိုးရတယ်ငါကောင်ရှိတယ်လို့ငါကောင်အသက်ကောင်အတ္တကောင်အတူတူပါပဲပုဂ္ဂိုလ်နဲ့ကိုယ်ဆိုတော့ငါလို့ပြောမှာပဲ

orma lojiri anyị nso r mrajiri dịna ra pami adaz ရင်သွားနိုင်တယ်ကိုစားရင်စားနိုင်တယ်ကိုထိုင်ရင်ထိုင်နိုင်တယ်ကိုထရင်ထနိုင်တယ်ကိုလုပ်ရင်လုပ်နိုင်တယ်မလုပ်ရင်မလုပ်ပဲနေနိုင်တယ်ဘာမဆိုကိုလိုတိုင်းအစိုးရနေတယ်လို့ဒီလိုထင်နေတာကိုအဲဒါသံမြတ်တာဆိုဒီလိုပဲဆွဲနေကြတာပဲဝိပဿနာဉာဏ်နဲ့ယုံနာတရားတွေပိုင်ပိုင်နေနေအနတ္တဉာဏ်မဖြစ်သေးရင်အဲ့ဒီတိုင်းဆွဲနေတာပဲဆွဲနေတာပဲသူကအဲ့ဒါဒီတိုင်းဆွဲနေလို့ရှိရင်သာသူတက္ကာရီကြီးခေါ်တယ်အာတာရီဆိုတာသူပဲ အဲရင်းတာနဲ့မရင်းတာတော့ပဲသွားတယ်ဒီဗုဒ္ဓဘာသာဝင်တွေမှာတော့ယုံနာတရားမျှတာရှိတယ်နေသဒုက္ခအနတ္တတရားမျှတာရှိတယ်အတ္တကောင်မရှိဘူးဆိုတာဒါကယုံကြည်ပြီးတော့လက်ခံထားတာကိုကိုယ်ပိုင်ဉာဏ်နဲ့မသိသေးပေမဲ့လို့ဒီတိုင်းနဲ့လက်ခံတာဒါကြောင့်အစွဲလမ်းကြီးသိမကြည့်ဘူးပေါ့လေဆန့်ကျင်မဲ့ပြုပြီးတကယ်ငင်းဖို့ခုံမှုရတယ်ကျဲမရှိဘူးဘုံမသိရင်မသိသေးလို့ပဲ ဒါပေမဲ့လို့ဒီထဲကတော့အတ္တတော့တွဲနေတယ်ပဲဒီထဲကအတ္တကိုကြားနေတယ်ကိုယ်ထဲမှာအလိုရှိတိုင်းဆိုရတယ်ငါကောင်လေးကရှိနေတယ်အသက်ရှင်နေတဲ့ကောင်လေးကရှိနေတယ်ဘယ်လိုပဲထင်ပါတယ်အဲဒီလိုထင်နေတာသာမီအတ္တပဲဒါဝိပဿနာရှုလို့နာမရူပပဲစေရညာနာနဲ့ယုံမြရှိတယ်လို့သိရင်တော်တော်သက်သာသွားပါပြီဒါပေမဲ့လို့အနတ္တရှင်တယ်လို့မဆိုရသေးဘူးဒီမှာအနတ္တဆိုင်ရောက်ပြီ ယုံနာများတာရှိတယ်လို့သာမာတော့ပဲကင်းတာရှိတယ်သက်္ကာရိတိဒုံတန်ယုံကွာသွားတယ်လို့ဆိုရမှာပေါ့လေအဲဒီသမတနာညာကအနတ္တထင်လာမှသူကပို့ပြီးတော့အတ္တဆိုရင်ကျင်းသွားတယ်ဒါတောင်မှမပြည့်စုံသေးပါဘူးသူရိယဗျာညာကြရင်ပိုကောင်းလာတယ်သင်္ကညာကြမှာပိုကောင်းတယ်သင်္ကညာကြတော့အတ္တဆိုဒုက္ခကြောက်တယ်ကြတာဒါလည်းဝိပဿနာညာမဆုံးခင်နာရနေလို့ရှိရင်ပြန်ပြီးအတ္တဆိုဖြစ်နိုင်နေတာပါပဲ အရိယာမညာရောက်မှအောက်ထစ်ဆုံးသောတာပတိမညာရောက်သွားမှဒီအတ္တဆိုရင်ရှိပြီအသက်ကောင်လေးအကောင်လေးမရှိဘူးဆိုတာကိုယ်ပိုင်ညာနဲ့ရှင်းသွားတယ်စဉ်းစားရင်စဉ်းစားရင်ကယုံနာမြအဖြစ်ပြမြပဲလက်ရှင်တွေအကောင်လေးတရားမရှိဘူးဆိုတာသူကရှင်းသွားတယ်သဂရီပုဂ္ဂိုလ်တွေမှာတော့အခုပြောတဲ့သာဇိုတိုက်မဲ့သာအိန္ဒိယဟိန္ဒူကျမ်းတွေကဆိုထားတဲ့အတ္တဆိုရဲသူတို့ကဒီလိုဆိုထားတယ်သူတို့ဆိုတဲ့အတိုင်းပဲ တဘာရရကတ္တဝါတွေတိုင်းဆွဲလာနေတာဒူသမဟုတ်ဘူးနတ်တွေရောဇမာတွေရောတိရစ္ဆာန်တွေရောကိုယ်ထဲမှာလူကြီးတိုင်းဆိုးရတဲ့အကောင်လေးရှိနေတယ်လို့အသက်ကောင်လေးငါးကောင်လေးတကယ်ရှိနေတယ်လို့ဒီလိုရှင်းနေတာအဲဒါကြောင့်ကျေးဆရာတွေကအတ္တဆိုတော့အဆိုးရတဲ့အဆိုးရတယ်ဆိုတဲ့အဓိပ္ပာယ်ယူပြီးတော့အနတ္တအဆိုးမရဆိုပြီးပြန်လာတယ်ရုပ်ဒီအနတ္တအဆိုးမရဝေဒနာဒီအနတ္တအဆိုးမရသင်ညာဒီအနတ္တအဆိုးမရ

အဲသို့တော်လည်းပဲအတိပ္ပယ်ဒီဝေချင်းအားဖြင့်တော့အတ္တဆိုတာအစိုးရတဲ့အကောင်းလို့အတိပ္ပယ်ရှိတယ်ဗျာ။သာမီအစိုးရတယ်။အလိုရှိတိုင်းအစိုးရနေတာပဲ။ကိုလိုတိုင်းဒါကြောင့်ရသော်ဘုရားလက်ထက်တုန်းကသစ္စကပရပိုက်ကြီးဆိုတာရအောင်ကြတာပါပဲအောင်မြင်ဖြစ်ပါတယ်သူကပါနေသစ္စကပရပိုက်ကြီးကယုတ်ဝေဒနာမြင်သင်္ခါရတွေအတ္တပါပဲလို့သူကဆွဲလန်းရသော်ဘုရားကအနတ္တလို့ဟောတယ် အချိန်မှရှင်သာစီနဲ့တွေ့ရှင်သာစီရှင်တို့ရဲ့ဆရာဘယ်တရားများဟောတယ်လဲဘယ်လိုများသုံးမပေးတယ်လဲဆိုရှင်သာစီကသူကပြပိုက်ကြီးကသူကပြပိုက်လည်းရှိပြပိုက်ကြီးဆိုတာဘုရားသာသနာတော်နဲ့ဆန့်ကျင်မဲ့ပဲသာသနာဓမ္မတွေသူကအတိုက်ခံလုပ်တဲ့ပုဂ္ဂိုလ်တွေပဲအဲဒါကြောင့်သူနဲ့တင့်လျော်အောင်လို့အပြည့်ပေးတယ် ငါတို့မြတ်စွာဘုရားကငါတို့ဆရာကရုပ်သည်အနိစ္စမမြဲအနတ္တအတ္တကောင်ကိုဝေဒနာပညာသင်္ခါရဝိညာဉ်ဒီတရားတွေလည်းပဲအနိစ္စမမြဲတဲ့တရားတွေပဲအနတ္တအတ္တကောင်မဟုတ်ဘူးအလုံးစုံသောတရားတို့သည်အနိစ္စမမြဲတာကြီးတယ်ပဲအလုံးစုံသောတရားတို့သည်အနတ္တအတ္တကောင်မဟုတ်တာကြီးတယ်ပဲဒီလိုဟောတယ်ဆိုတော့သူစိတ်ကတော်တော်မကြည်နာဘူး အနိစ္စတော့သူကလက်ခံပါတယ်အနတ္တသူလက်မခံဘူးအတ္တမဟုတ်ဘူးဆိုတာသူကလက်မခံဘူးအတ္တမဟုတ်ဘူးဆိုတော့အနတ္တကိုမှားတယ်လို့သူကယူရှိတယ်အခုလည်းဒီလိုပဲအတ္တဆွဲရှိတဲ့ပုဂ္ဂိုလ်တွေကမှားတယ်လို့ယူရှိတာပဲအနတ္တပြောလို့ရှိရင်မကြိုက်ဘူးအိန္ဒိယနိုင်ငံကပုဂ္ဂိုလ်တွေအတ္တဆွဲသိအားကြီးတယ်သူတို့ကအနတ္တသိမကြိုက်ဘူးဒီနေ့နိုင်ငံကပုဂ္ဂိုလ်တွေလည်းအတ္တဆွဲရလို့တော့မပြောတော့သူလည်းအတ္တဆွဲတွေရှိနေတော့ ဒီမြတ်စွာဘုရားဟောတဲ့အနတ္တတရားတွေကိုသူအတ္တဖြစ်အောင်လို့ကြားကြံပြီးတော့သူကသုံးချက်တွေလုပ်တယ်လို့တရားဟောတဲ့သာဝေကျမ်းကနေသူလိုက်စားတဲ့နောက်နိုင်ငံပုဂ္ဂိုလ်တွေပါဠိပညာရှိတွေရှိတာပေါ့သူတတ်ပါတယ်ဒါတွေကဘုရားဟောတဲ့ကျမ်းဂန်တွေဟိုကဒီကယူပြီးတော့သူတို့ကြိုက်တဲ့အတ္တဖြစ်အောင်လို့သူတို့ကအတ္တတော့သူကမပြောက်ကျင်ဘူးအတ္တလေးတော့ရှိရဲ့လို့ခန္ဓာ၅ပါးကအတ္တမဟုတ်တာခန္ဓာ၅ပါးမှာလို့အတ္တလေးကတော့ရှိသေးတယ်ဆိုတဲ့အိဗယ်ရောက်အောင်သူတို့က ဒီလိုသုံးပြတဲ့စာတွေပါလေရေးရောနေရာမကျတဲ့ပုဂ္ဂိုလ်တွေပါပဲသူကမြတ်စွာဘုရားအနတ္တအတ္တမရှိပါဘူးလို့ဟောတာအတ္တရှိအောင်သူပြန်ပြီးတော့လုပ်ကြတာကိုကြိုက်တဲ့ဝါဒကိုဆွဲပြီးတော့ဒီကြတာကြိုးကြတာတွေဒါတွေကမဟုတ်လို့လားအဲဒီသစ္စကပရမကြီးကသူကအတ္တဝါဒရှိနေမြတ်စွာဘုရားတန်သွားပြီးတော့ဝါဒတိုက်ပွဲလုပ်တယ်ဝါဒတိုက်ပွဲမြတ်စွာဘုရားဘယ်လို တတိရေသုံးပါပါတယ်ဆိုမြတ်စွာဘုရားကလည်းသင်္သတိပြောတဲ့အတိုင်းယုတ်ဝေဒနာပညာသင်္ခါရခန္ဓာ၅ပါးအနိစ္စမမြဲတဲ့တရားအနတ္တအတ္တမဟုတ်တဲ့တရားဒီလိုပဲဟောနေတယ်ဆိုတော့အဲ့ဒါကိုသူဥပမာပေးလောကမှာကြီးကြီးငယ်ငယ်ပြည့်ပင်တရားမြည်ကြီးရှိလို့မြည်ကြီးပေါ်မှာပဲတည်ပြီးတော့ ကြီးပွားရပါတယ်။မြေကြီးမရှိရင်မကြီးပွားနိုင်ပါဘူး။လူတွေလည်းပဲလှုပ်တိုင်းနေကြတယ်လေမြေကြီးရှိလို့မြေပေါ်မှာပဲတည်ပြီးတော့လှုပ်တိုင်းနေလို့ရပါမြေပေါ်မြေပြည်ကြမရှိရင်အင်းလည်းမြင်နေဆိုရင်ဘာမှမလုပ်နိုင်ပါဘူး။မသွားနိုင်ဘူး၊မလာနိုင်ဘူး၊မတိုင်းနိုင်မထားနိုင်ဘူးဘာမှလုပ်လို့မဖြစ်ဘူးလေ။အဲဒါလိုပဲအတ္တဆိုတာရှိတင်ပါတယ်အတ္တရှိလို့အတ္တပေါ်မှာတည်ပြီးတော့ကောင်းမှုမကောင်းမှုတွေဖြစ်တာပဲ။ အတ္တကကောင်းတာဖြစ်ရင်ကောင်းမှုဖြစ်တယ်ကောင်းကျိုးပေးတယ်အတ္တကမကောင်းတာလို့လို့ရှိရင်မကောင်းမှုဖြစ်တယ်မကောင်းကျိုးပေးတယ်အဲမကောင်းမှုဖြစ်လို့မကောင်းကျိုးပေးရင်ဘယ်မှာပေးဒီအတ္တမှာပဲပေးတယ်ဒီအတ္တကပြင်းရင်ဒီအတ္တမှာမကောင်းကျိုးပေးဟိုအတ္တကပြင်းဟိုအတ္တမှာမကောင်းကျိုးပေးဒီအတ္တကကောင်းမှုပြုလို့ရှိရင်ဒီအတ္တမှာပဲကောင်းကျိုးပေးတယ်ဟိုအတ္တမကောင်းမှုကောင်းကျိုးကောင်းမှုပြုလို့ရှိရင်ဟိုအတ္တမှာပဲကောင်းကျိုးပေးတယ်အဲကောင်းမှုမကောင်းမှုဒီရကောင်းကျိုးမကောင်းကျိုးပေးရအတ္တဆိုတာရည်ကြီးလိုပဲရှိရမှာပဲတဲ့ ရှိဘူးဆိုတာမပြနိုင်ဘူးဆိုပြီးတော့သူကမြတ်စွာဘုရားကဝါရတိုက်ပွဲသင်ပါတယ်ဒါတော့မြတ်စွာဘုရားပြီးတယ်သိစကားသင်ကရုပ်ဝေဒနာပညာသင်္ခါရဝိညာဉ်နဲ့အတ္တလို့ဆိုပါသလားဒီကပရိုက်ပြန်နဲ့ပြောတယ်ငါတော့သက်သာပြာရှိတော့တာတော့ ငါတယောက်တည်းမိနေနေရာမပြောက်ပြီးတော့အများနဲ့လုံးပြီးတော့ခါပါဖြစ်မယ်ဆိုပြီးတော့သူကဒီများတတိတော်လည်းပဲအာတလို့ဆိုပါတယ်အားလုံးလောကတလောကလုံးကအာလုံးသတ္တဝါတွေကဒီအာတလို့ဆိုနေကြပါတယ်ဆိုတော့ဘုရားမဟုတ်သေးဘူးတဲ့ငါမေးတာကပြင်မေးတာတဲ့အများကအာတဆိုတာမဆိုတာနေဝစီတဲ့သူကလည်းသူနေဝစီသင်ကပဲအာတလို့ဆိုသလားမဆိုဘူးလားအဲ့ဒါဖြေပါမေးတာဖြေပါမမေးတာမဖြေပါတဲ့သက်သာတရားကဒီတော့ဆော်သူကဒါကြတော့ သူကမဟုတ်ပါဘူးသိတဲ့ပုဂ္ဂိုလ်ရောပါဆိုပြီးသူကမတင်ရော့ပြီးတော့သူကကိုယ်တည်းပြင်မယ်လို့လုပ်တာသစ္စာပြသူကြောက်တဲ့အဲယူကြီးကိုယ်ကပြောပါတဲ့ဆိုတော့အဲသူပဲအတ္တလို့ရုပ်ဝေဒနာပညာသင်္ခါရတွေအတ္တလို့သူပဲယူရှိပါတယ်လို့ပြောတယ်အဲဒါနဲ့ဆိုရင်နာဥပမာပြောမယ်မရာတိုင်းကိုဆိုရတဲ့အသာရတမင်း အဲပင်ကြီးသာသာမင်းသာရသမင်းကောသလတိုင်းကိုဆိုရတဲ့မသိနေဒီကောသလမင်းဒီမင်းနေရာသူတို့အာနာပိုင်မင်းတွေကိုတော့သူတို့နိုင်ငံမှာသူတို့အစိုးရနေတယ်အဲဒီကပြည့်စည်တဲ့ပုဂ္ဂိုလ်ကိုပြည့်စည်ပြီးအားလျော်စွာပတ်မယ်ဆိုလဲပတ်နိုင်တယ်နောက်ချနောက်ဖွက်မယ်ဆိုတော့နောက်နောက်ဖွက်နိုင်တယ်တိုင်းပြည်နိုင်ငံကညှိထုတ်မယ်ဆိုလဲညှိနိုင်တယ် ဒီလိုအစိုးရတယ်မဟုတ်လားလို့မေးတော့အစိုးရပါတယ်အဲ့ဒီအာနာပိုင်မင်းနေတာမဟုတ်ပါဘူးတဲ့သူတို့အဲ့ဒီသူဒီသစ္စာပြပိုင်ကြီးနေတာကဝေသာလီယကိုဝေသာလီယဝိသီဝိသီတိုင်းဝေသာလီယအဲ့ဒီကမင်းနေလဲဝေသာလီကြီးကမင်းနေဟာလည်းပဲသူတို့ကတော့အာနာပိုင်မဟုတ်ပါဘူးအများအများစုနဲ့အများသဘောကိုရွေးကောက်ပြီးတော့ဥဒ္ဒတာ သူတို့လည်းအာနာရှိပါတယ်သူတို့မင်းပြနေတဲ့ကအာနာရှိပါသူတို့လည်းပဲတိုင်းပြည်ပြည်သားတွေအကျိုးရှိရှိရတဲ့ဥစ္စာဓာတ်ပေးနိုင်တယ်တတ်နိုင်တယ်နှင်ထုတ်နိုင်တယ်အာနာရှိပါတယ်ဟုတ်ပြီတဲ့ဒါချင်းရင်တဲ့သင်ကရုပ်ကိုအတ္တလို့ဆိုတော့သင်ရုပ်ကိုသင်ဆိုရရလားငါ၏ရုပ်ဟာဒီလိုသာဖြစ်ပါစေဒီလိုမဖြစ်ပါစေနဲ့တော့ဆိုရရလားမြတ်စွာဘုရား

ကိုလိုရှိတဲ့အတိုင်းလှပါရမယ်ကိုကဝါဝဖြိုးဖြိုးခြင်းနဲ့ဝါဖြိုးပြရမယ်ဒီလိုစင်ဖြစ်ခြင်းနဲ့ဖြစ်ရမယ်လူလူပြိုဖြစ်ခြင်းနဲ့ဖြစ်ရမယ်ကိုလိုရှိတဲ့ပြရမှာကိုဟိုပဲနဲ့နေရမှာတော့အဲဒီလိုရုပ်အစိုးရပါရဲ့လားလို့မြတ်စွာဘုရားမေးလို့ပြေခဲ့တယ်အစိုးရတယ်ပြရမလဲခဲ့မယ်သိုးမရဘူးပြရမလဲခဲ့အစိုးရတယ်ပြလို့ရှိရင်လည်းပဲသူ့ကိုယ်ကယုတ်က အဲဒီခံပြုစုလူကမဟုတ်တော့လှလဘဘကမဟုတ်တော့ဒီများလိုလှလဘဘရှိအောင်လို့လုပ်လိုက်ပါတော့လားအဲနုနုပြုရှိအောင်လို့လုပ်လိုက်ပါတော့လားကိုဆိုရတယ်လို့ရှိရင်ဖြင့်ဘာဖြစ်လို့ဒီလိုဟိုမင်းနဲ့ယုံကြည်တဲ့နေရတယ်လဲအစပြုချင်းဘေးကသောရကပြည့်စရာရောက်လာအစိုးမရပါဘူးပြောလို့ရှိရင်လည်းပဲခုနကဥပမာထဲမှာကိုယ်နိုင်ငံကိုဆိုရတယ်ဆိုတဲ့အတိုင်းအတ္တဆိုတာဆိုရတယ်ဆိုတော့အခုအစိုးမရပါဘူးဆိုတော့အနတ္တပါဆိုတာဝန်ခံရရောက်နေတယ်ခဲ့တယ် အဲဒါတော်တော်နဲ့မရှိဘူးသူညင်နေနေမေးပြီးနောက်ဆုံးမဖြစ်မှသူကြည့်ရတယ်ဒီတဲ့ခါကျတော့အမှန်တိုင်းကြည့်ရတာဟိုကွယ်ဝက်စီလို့ပြည့်ဘူးသုံးမရဘူးလို့ပဲကြည့်ရတယ်အဲရုပ်ဟာရုပ်ဟာသုံးမရပါဘူးဝေဒနာပညာသင်္ခါရဒါတွေအကုန်လုံးမြတ်စွာဘုရားနေအဲသုံးမရပါဘူးလို့ကြည့်ရတယ်ဆိုရတယ်ဆိုရင်ကိုလိုတိုင်းကြည့်ရမှာပေါ့အဲရုပ်သာမဟုတ်ဝေဒနာကလည်းပဲမကောင်းတဲ့ဝေဒနာတွေမရှိဘဲနဲ့ကောင်းတဲ့ဝေဒနာကြီးတွေဖြစ်နေရမှာကိုလိုရှိလိုက်တဲ့အခု ဝေဒနာကောင်းခြင်းလို့ရှိရင်အာယုံကောင်းလေးတွေနဲ့ပြုပြင်ပေးရတယ်မျက်စိအမြင်ကောင်းအောင်ကြည့်ကြည့်ကောင်းစရာလေးအသိအမြင်တွေအလှပတင့်တယ်တွေဒါတွေရှိရတယ်ဒါတွေမရှိရင်အမြင်ကောင်းမဖြစ်နိုင်ဘူးအကြကောင်းကလည်းပဲအပန်ကောင်းအဆိုးကောင်းအတီးမှုတ်ကောင်းဒါလေးတွေနားထောင်ရမှသူကြားကောင်းဖြစ်တာကိုဒီတိုင်းဆိုရင်ကြားကောင်းမဖြစ်နိုင်ဘူးအနာကောင်းကလည်းအမွှေးကျင်အနာကောင်းလေးတွေနားရမှသူအနာကောင်းဖြစ်နိုင် ရတာကောင်းတာလည်းပဲကောင်းကောင်းမွန်ချက်ပြုတ်ပြီးရတာကောင်းစားရမှာအဲဒီမှာစားတော့လို့ရတာကောင်းတာတွေဖြစ်အတွေ့အထိကောင်းကဒါအရေးကြီးတဲ့အဲဒီဥစ္စာကမှဒီညာတွေကမှမမြင်ပဲမကြားပဲမနာမဲမြင်မယ်ဆိုရသေးစားတာလည်းပဲဒီနေ့လုံးမဟုတ်တော့သူခိုက်တာနဲ့သူဒီပြင်ခါဒီမှာမစားပဲနဲ့နားနေသူကသိသေးတာအတွေ့အထိကောင်းကခါခါသိတွေ့ထိနေတာသူကတောင်းလို့မရဘူးဘယ်အချိန်ဆိုအတွေ့အထိကရှိနေတာလဲ ။ဝိုးစားတွေနဲ့တွေ့ထင်တာရှိတယ်။အေးဘူးဘူးတွေနဲ့တွေ့ထင်တာရှိတယ်။ကိုယ်တွေကအသားသွေးတွေချင်းချင်းတွေ့ထင်တာရှိတယ်။အများအားရှိနေတာတွေ့ထင်ရတော့အဲဒီတွေ့ထင်တွေအကောင်းနေတဲ့တွေ့ထင်မှာကောင်းကောင်းဖြစ်တာမကောင်းတာတွေနဲ့တွေ့ထင်ရင်မကောင်းတာတွေဖြစ်တာ။နာကျင်ကြိုက်ခဲမှုတွေကလုတ်တိုက်လို့ဆူးဆူးလို့စသည်နဲ့မကောင်းတဲ့အတွေ့နဲ့တွေ့တဲ့အခါမနာပါစေနဲ့ဆိုတော့ဘယ်ရတယ်လို့မရဘူး။နာတာပဲ။ ဝေဒနာတွေကောင်းတဲ့ဝေဒနာတွေဖြစ်ပါစေဆိုလို့မရဘူးမကောင်းတာတွေဖြစ်လာတယ်ဒီတော့နေမကောင်းတိုင်းမလာတဲ့ခါသားဆိုးတွေအဲ့ဒီမှာယောဂဝေဒနာဖြစ်တဲ့ခါကျလို့ရှိရင်နာကျင်ကြိုက်ခဲမှုတွေစီစီနှိမ့်ဆက်နေတဲ့ခါမှာဖြစ်ပါစေနဲ့ဘယ်နဲ့မှလုပ်လို့မရဘူးအဲသက်သာဆိုတာကြောင့်ဒီဆရာတွေကပြင်ပြီးတော့ပြင်နေနေသက်သာရတော့ရတာရဲ့အကြောင်းညွှန်ရတယ်အကြောင်းညွှန်ရင်ဒါလည်းမရပါဘူးနောက်ဆုံးပြေးတာပါပဲအဲဒါဝေဒနာ အကောင်းကြီးဖြစ်ပါစေလို့တောင်းတာလို့မရဘူးမကောင်းတာတွေမဖြစ်ပါစေတောင်းတာလို့မရဘူးစီမံခန့်ခွဲလို့မရဘူးအဆိုးမရဘူးပညာလည်းထို့တူပဲပညာလည်းမှတ်သားမှုတွေကကောင်းတာကြီးလည်းဖြစ်ပါစေမကောင်းတာတွေမဖြစ်ပါစေနဲ့မရဘူးပညာလည်းပဲဥပမာဆိုတော့ညွန်နာတဲ့ပုဂ္ဂိုလ်တရားညွန်စရာကိုသွားကြည့်မတင်တော့အဲဒီလိုဟာမျိုးတွေပေါ်နေသွားကြည့်တို့ အဲယွန်စရာမြင်နေတာနဲ့သမင်းစားတဲ့ခါတော့ဒါပေါ်နေသမင်းစားလို့မရဘူးဟိုယွန်စရာတွေကပေါ်နေလို့မပေါ်လို့ရှိရင်ကောင်းတာအဲမြင်မိသားတွေမမှတ်မိပဲနဲ့မကောင်းတဲ့အမှတ်တွေမဖြစ်ပါစေနဲ့ဆိုပြီးတော့မကောင်းတဲ့အမှတ်တွေကြောက်ပြီးကောင်းတဲ့အမှတ်တွေကပေါ်နေလို့ဆိုတော့ဘာယွန်စရာရှိနေလဲအခုတော့မကောင်းတဲ့အမှတ်တွေကပေါ်နေတော့ကြောက်တတ်တဲ့ပုဂ္ဂိုလ်ကဟောကြောက်စရာဖြစ်တဲ့အာယုံမြင်လာလို့ရှိရင်ညအိတဲ့ခါတွေမှာကြောက်လာနေတယ်ဆိုကြောက်တတ်တယ်လူတွေကောင်းကြီးညာမြင်လို့ရှိရင်ညအိတဲ့ခါ ကြောက်နေရတယ်ဆိုအဲ့လိုမပြောဘူးအဲ့လိုဖြစ်တယ်လို့နှလုံးမသားစရာတွေရှိပါသေးတယ်သိစင်းစရာစရာနှလုံးမသားစရာတွေမကောင်းတဲ့အာယုံတွေကြားသိထားတဲ့ပုဂ္ဂိုလ်တွေဟုတ်လားကိုယ်နဲ့သိချင်းချင်းကြီးတဲ့ပုဂ္ဂိုလ်ဒိနုအနာဖြစ်ဖြစ်တရားပုဂ္ဂိုလ်ဖြစ်ဖြစ်အဲ့ဒါတည်တည်ဖြစ်ရှိရဲ့ဆိုတာမကြားမသိရရင်ကိစ္စမရှိဘူးကြားသိရလို့ရှိရင်အဲ့ဒီအာယုံတွေမှတ်ထားရောပညာကဒီရဲဒီရဲငါဖြစ်တဲ့ပုဂ္ဂိုလ်ဒီရဲဆိုမှတ်တာ မမေ့ဘူးစာကြက်တာကမမေ့သေးတာသူကမမေ့ဘူးအဲဒီလိုဥစ္စာအမှတ်သားတင်ရအဲ့ဒါပြန်ပြန်ပေါ်နေမပေါ်လို့ရှိရင်ကောင်းတာပေါ်ရင်ဒုက္ခရောက်တော့တာပဲသူကတော့အဲပေါ်ရင်ဒုက္ခရောက်တာပဲစီပါဥစ္စာတွေပစ္စည်းတွေကိုပစ္စည်းတွေပျောက်ပြက်သွားတယ်ဆိုရင်လည်းဒီလိုပဲငါပစ္စည်းတွေပျောက်သွားတယ်ငါပစ္စည်းတွေလူကိုးသွားတယ်လူရဲ့ယူသွားတယ်စသည်ဖြင့်ဒါတွေသူကသိနေတာကိုသိနေပညာထောက်လို့မရဘူးခက်တာကိုယ်က မတော်မရနေဆက်ထားတာတွေပါလေရှိရင်လည်းအဲ့ဒါတွေကမှတ်မိနေဒုက္ခပါပဲဒီပညာတွေကမဖြစ်ပါစေနဲ့ဆိုလို့မရဘူးမဖြစ်ပဲနေလို့ဟန်ကြတာဘာသူဖြစ်နေတာနဲ့တော့ကြာသိမိချမ်းသာတွေဖြစ်နေတယ်အဲဒီတော့ကောင်းသောမှပညာတွေသာဖြစ်ပါစေမကောင်းတဲ့မှပညာတွေမဖြစ်ပါစေနဲ့ဆိုအစိုးမရဘူးဟုတ်ဒီတော့သင်္ခါရတွေကလည်းပဲမနှဲပါဘူးသူကတော့ပြောကြတယ်အများကြီးပဲသင်္ခါရတွေကတော့ အဲဒီကောင်းသောသင်္ခါရတွေကဖြစ်ပါစေမကောင်းတဲ့သင်္ခါရတွေမဖြစ်ပါစေနဲ့သင်္ခါရဆိုတာအာယုန်နဲ့တွေ့တာအကောင်းတွေ့တာရှိတယ်မကောင်းတွေ့တာရှိတယ်အကောင်းတာတွေ့ပါစေမကောင်းမတွေ့ပါစေနဲ့မရဘူးအဲမနတိကာရအကောင်းတာနှလုံးသွင်းမိပါစေမကောင်းတာတွေနှလုံးမသွင်းမိပါစေနဲ့မကောင်းတာတွေနှလုံးမသွင်းမိလို့ဒုက္ခတွေရောက်နေတာအလွဲတွေနှလုံးသွင်းမိရင်ဒုက္ခရောက်တယ်မတော်တာကနှလုံးသွင်းလို့ရှိရင်မတော်တာတွေဖြစ်တာပဲအခုလောကမှာရာဇဝမှု ညာဆုံးကိုပြတာသိစေရတဲ့အမှုတွေကိုကျူးလွန်မှုရသွားပြီးစိတ်ကူးတာတွေကမနတိကာရနှလုံးသွင်းမှုကသူကစလာတာသူကဖွင့်နေတာဒါလို့ရင်ကောင်းတယ်နှလုံးသွင်းအဲခိုးရင်ကောင်းတယ်တူးရင်ကောင်းတယ်စရင်ကောင်းတယ်ဒီရပြီးတော့လုပ်ရင်ကောင်းတယ်ဆိုပြီးတော့သူကဒီဥစ္စာစနှလုံးသွင်းတာအဲဒီနှလုံးသွင်းတဲ့အတိုင်းလုပ်တော့ကြားရရာဇဝမှုတွေပြည့်တယ်တဲ့ရာဇဝမှုသာမဟုတ်သေးဘူးငါဒီလည်းဒီလိုပဲတရေခံရ အဲသူများတွေအပြည့်ပြောခံရအကျက်တကွယ်အကျိုးနဲ့ဖြစ်မတော်တာတွေသွားသိကူလို့အဲ့ဒီမနတိကာရကသူကနေပြီးတော့ဖွင့်ပေးတာအာယောနိတော်မနတိကာရခေါ်တယ်ယောနိတော်မနတိကာရကြီးဖြစ်ပါစေယောနိတော်မနတိကာရကုသိုလ်ဖြစ်တဲ့တရားတရားသံဃာနဲ့စပ်ပြီးတော့ကုသိုလ်ကောင်းမှုနဲ့စပ်ပြီးတော့သင်လျော်တဲ့လုံးလုံးတွေဒါလာဖြစ်ပါစေအာယောနိတော်မနတိကာရမသိမသိနဲ့အကုသိုလ်ဖြစ်တဲ့မတော်တဲ့အမှုကိုဖွင့်ပေးတဲ့နှလုံးသွင်းမှုတွေမကောင်းတဲ့အကြံစီတွေမဖြစ်ပါစေနဲ့မရဘူး တရားထုတ်မှပူသိတာတရားထုတ်နေမှယုံနေမှနေပါဆိုမဟုတ်ဘူးစိတ်ကမတော်တာတွေသွားသွားပြီးတော့ဟိုမှာဒီကာရကဖွင့်ပြီးတာနှလုံးသွင်းပြီးတာမတော်တဲ့အာရုံတွေသွားဖွင့်ပြီးဟိုမှာအဲဒီကြောက်သွားနေစိတ်တွေလိုက်ပြီးတော့ထိတ်နေရတယ်တော်တော်တောင်းလေးတယ်သူကသေရနာဆိုတာကလည်းဒီတိုင်းပဲမတော်တဲ့မှုတွေကိုမစစ်စော်မတိုက်တော့ပါစေနဲ့ကောင်းတာတွေရစ်စစ်စော်တိုက်တော့ပါစေဆိုလို့မရဘူးသူကမတော်တာတွေစစ်စစ်တိုက်တော့ မကောင်းမှုအကုသိုလ်တွေဖြစ်တယ်စေတနာကဒေါသရင်နောက်လောဘတို့ဒေါသတို့မောဟတို့ရှိတယ်အဲဒါတွေမဖြစ်ပါစေနဲ့ဆိုလို့မရဘူးလူချင်းစရာချင်းလောဘဖြစ်တာဒီလိုစရာချင်းဒေါသဖြစ်တာအဲမောဟကတော့ခန္ဓာသိမ့်လို့ဖြစ်တယ်မာနတွေကလည်းဒိဋ္ဌိဆိုတာလည်းမဖြစ်ပါစေနဲ့ဆိုလို့မရဘူးဖြစ်တာအဲကောင်းတဲ့တရားတွေအာလောဘအာရောသအမောဟတွေဖြစ်ပါစေ ဉာဏ်ပညာတွေဖြစ်ပါစေဝိပဿနာဉာဏ်ပညာတွေဖြစ်ပါစေယုံနာတရားတွေပိုင်းခြားပြီးဉာဏ်ပညာဖြစ်ပါစေဆိုဒီလိုကိုယ်လိုရှိတဲ့ဘာမှမဖြစ်ဘူးဆိုရတာမဟုတ်ဘူးဆိုရရင်သိနေရကြမှာပေါ့ဘူးတရားထုတ်တဲ့အခါမှာတိတ်သိသိကြတာကိုဖြစ်တင်တာတွေကမဖြစ်မဖြစ်တင်တာတွေကြီးဖြစ်နေတာသူကအဲ့ဒါတွေအနာတ္တတွေပဲအဆိုးမြတဲ့သဘောတွေအဲ့ဒါ ကိုယ်ထဲမှာလိုရှိတိုင်းအစိုးရတဲ့ငါးကောင်ရှိတယ်လို့ထင်တာသာမီအတ္တပဲဝိပဿနာရှုတဲ့အခါမှာသူတော်တိုင်းသူ့ဟာသူဖြစ်နေတဲ့တရားတွေတရားကိုယ်လိုတိုင်းဘာမှမဖြစ်ဘူးအဲ့ဒါအနတ္တဖြစ်တာဒါတော့ကြာမှပြောရမယ်အနတ္တဖြစ်အတ္တဆွဲပုံမှန်တရားကြာမှအနတ္တမှာသဘောပေါက်တယ်တချို့ဝိပဿနာတရားကဟောတာအတ္တဆွဲပုံကိုနားလည်တာမဟုတ်ဘူး အတ္တဆိုကုံနားမလဲတော့အနတ္တလည်းပဲသူရှင်ရတယ်ကြောက်ဟောဘုံသဏ္ဍာန်နဲ့ဘုံသဏ္ဍာန်ချင်းအတ္တဘုံသဏ္ဍာန်ပြောက်ရင်အနတ္တဟောလွယ်ကူတာပေါ့ဘုံသဏ္ဍာန်ပြောက်ုံနဲ့ပဲအနတ္တဟောရမလဲအာရုပဘုံမှာမြင်မာတွေရှိတယ်အာရုပဘုံကမြင်မာတွေကဘုသူရှင်တွေလည်းရှိတယ်အရိယာတွေလည်းရှိတယ်အရိယာတွေကတော့အစွမ်းရှိပါဘူးဘုသူရှင်တွေမှာအတ္တဆိုရှိတာပဲအာရုပဘုံမှာရုပ်မရှိဘူးစိတ်ကြည့်တဲ့ပြင်တာဘယ်ကဘုံသဏ္ဍာန်ရှိရမလဲ ဟုတ်လားဗြဟ္မာအာယုပဗြဟ္မာရဲ့ပုံသဏ္ဍာန်ဘာမှမရှိဘူးယူပဘုံကယူပါသရဗြဟ္မာဘုံနေရှိတယ်သူတို့က16ဘုံရှိပါတယ်အဲဒီ16ဘုံကတော့ပုံသဏ္ဍာန်တွေရှိတယ်ဆိုတော့ရုပ်ရှိတယ်အဲလူတွေနဲ့တည်းတော့ပါပဲရုပ်ပုံသဏ္ဍာန်တွေအကုန်လုံးရှိပါတယ်သူတို့ကတော့ပုံသဏ္ဍာန်နဲ့ဆွဲရမ်းကြတယ်အရူပဘုံကအဲဒီတော့ရုပ်ကိုမရှိဘူးစိတ်ရှိရခြင်းစိတ်ဆိုတော့အတူအချင်းအလုံးအခဲ ဘာမှမရှိဘူးပုံသဏ္ဍာန်စိတ်ဆိုတာပဲအခုကိုယ်စိတ်ကိုစဉ်းစားကြည့်ပေါ့မြင်နေတဲ့စိတ်ကလေးဟာဘယ်နဲ့နေတော့လုံလုံသာပြားပြားတာရှည်ရှည်တာဝမ်းဝမ်းတာဘာမှပြောလို့ပြုပုံသဏ္ဍာန်ပြုစိတ်ကစိတ်ကြသိုံကြည့်တာပဲစိတ်ကူးတဲ့စိတ်ကလေးဟောလားစိတ်ကူးလိုက်အခုတရားစိတ်ကူးလိုက်အခုခေါ်တဲ့တရားကြီးစိတ်ကူးလိုက်အဲ့ဒီစိတ်ကူးတဲ့မှာဒီစိတ်ကူးလေးကဘယ်နဲ့နေတော့လုံလုံသာပြားပြားတာကြီးကြီးတဲ့ငယ်ငယ်လားဘယ်လောက်ရှိတော့ ဘယ်ပုံသဏ္ဍာန်ပြောနေလိမ့်မှာတော့စိတ်မှာနန္တရားမှာပုံသဏ္ဍာန်တွေရမရှိဘူးသူကသိတာပဲရှိတာပဲအဲ့ဒါလိုပဲယမားတွေမှာစိတ်ကလေးရှိနေတယ်စိတ်ဆိုစိတ်တိတ်တွေရောပေါ်တယ်နန္တရားတွေရုပ်မရှိဘူးအဲသူတို့ကိုယ်သူစဉ်းစားလိုက်တဲ့အခါငါလို့ထင်နေတာပဲခုနပြောတဲ့အလိုရှိတိုင်းဆိုရတယ်ငါငါလိုရှိတိုင်းစဉ်းစားနေတယ်ငါစဉ်းစားခြင်းစဉ်းစားနေတယ်ငါမစဉ်းစားခြင်းမစဉ်းစားနေနိုင်တယ် ငါလိုချင်တဲ့ရှင်းလေဒီငါဆွဲတာရှိတယ်အကောင့်ထဲတော့မရှိပါဘူးအတ္တတော့အဲ့ဒီအကောင့်ထဲပုံသဏ္ဍာန်ပြည့်တော့သူတို့မှမသိဘူးသင်လို့လည်းမသိဘူးဒါပေမဲ့လို့ငါလိုကြည့်တိုင်းစဉ်းစားနိုင်တဲ့စိတ်ကူးနိုင်တဲ့ကြားသိနိုင်တဲ့တော့သူတို့အစွဲလားဖြစ်နေအဲ့ဒါအတ္တဆွဲပဲဒီအတ္တဆွဲပြောင်းပါမှာအရေးကြီးပါတယ်ဘုရားဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာ ရုပ်တွေလည်းဖြစ်တိုင်းဖြစ်တိုင်းရှုနာမ်တွေလည်းဖြစ်တိုင်းဖြစ်တိုင်းရှုတော့သူ့သဘောတိုင်းသူဖြစ်ပြနေတာပဲတွေ့ရတယ်ဆိုရနေတယ်ကိုယ်လိုရှိတဲ့တဲ့ဖြစ်နိုင်တဲ့တရားဘာမှမရှိဘူးဉာဏ်ရရှိမှမြင်တယ်ကြားရရှိမှကြားတယ်နာမ်ရရှိရင်နာမ်နဲ့ဉာဏ်ရရှိမမြင်ပါနဲ့ဆိုလို့မရဘူးမြင်တာပဲကြားရရှိမကြားပါနဲ့ဆိုလို့မရဘူးနာမ်ရရှိမနာပါနဲ့ဆိုလို့မရဘူးနာမ်ကဒုတိယရရှိရင်လည်းဒုတိယမဒုတိယပါနဲ့ဆိုလို့မရဘူးအဲဒီကုသလကြာစီတွေလည်းမတော်တာတွေမဖြစ်ပါစေနဲ့ဆိုလို့မရဘူးသူတော်တယ်သူဖြစ်တယ် အဲ့ဒါတွေပြရတော့အနတ္တပဲသူအရှင်းလွဲတယ်။ကောင်းနေပိနေထိုင်နေထိုင်ရှိရရှိနေစိတ်တွေကဟိုထွက်တာဟိုထွက်တာနဲ့အဲဒီလိုက်မှမဖြစ်ပါစေနဲ့ဆိုလို့မရဘူး။သုံးရတဲ့စိတ်တွေပဲ။သူလိုဘောတယ်သူကသူဖြစ်နေတာပဲဟောသဘောပေါက်။အနတ္တရှင်းလာတာနှံကောင်းတယ်လို့။အဲပြီးတော့ကိုယ်ထဲမှာအမြဲတမ်းတည်နေတဲ့ငါးကောင်ရှိရဲ့အမြဲတမ်းတည်နေ ငယ်ရတိရှိတယ်ငယ်ရတိနဲ့ငါတော်ရှိတယ်လို့ထင်တာကနိဝါဒီအတ္တနဲ့နိဝါဒီခန္ဓာအိမ်ထဲမှာငယ်ရတိနေတယ်သူအင်းရှင်ကြီးကနေရတော့ဟိုထဲမှာဒီမတိုက်တဲ့နေရာမီးလေးထွန်းတာပြောင်းနိုင်မီးလေးများဆိုတာငြိမ့်နေတယ်လို့ပဲခန္ဓာအိမ်ထဲမှာအတ္တတွေကဒီနှလုံးရင်နဲ့ပြီးနေတယ်လို့သူကလည်းယူကြယူလည်းကောင်းနေပြီးနေတယ်ဒီလည်းယူမှာပေါ့ဒီလိုကတော့လည်းခန္ဓာကိုယ်ကြီးတစ်ခုလုံးပြပြီးတော့ကြီးနေတာတဲ့အတ္တ

ကိုယ်ထဲမှာအမြဲတမ်းတည်နေတဲ့အာရုံရှိသည်ဟုထင်တာကနိဝါစီအတ္တဆွဲကိုယ်ထဲမှာအမြဲတမ်းတည်နေတဲ့အာရုံရှိသည်ဟုထင်တာကနိဝါစီအတ္တဆွဲ ကျမ်းဂန်နေနဲ့ရေးတာဒီဗမာပြည်ကဒီလိုကျမ်းဂန်မရှိဘူးကျမ်းဂန်မရှိပေမဲ့ဒီတိုင်းဆွဲလာနေတာပဲလူတွေသာမဟုတ်ဘူးနတ်တွေလည်းတိုင်းဆွဲလာမှာဗမာတွေလည်းတိုင်းဆွဲလာမှာပဲခန္ဓာအာယုကဗမာတွေလည်းဒီလိုဆွဲလာမှာပဲအများကြီးနေအတ္တကောင်ကြီးရှိနေခြင်းဒိဋ္ဌာန်တွေကလည်းကျွဲနွားစသည်ကောင်းနေအာသေးမွားတွေပုံမွားဒိဋ္ဌာန်တွေပါပုံမော့တဲ့ဒိဋ္ဌာန်တွေသူတို့ကလည်းဒီတိုင်းထင်တာပဲဟိုထဲမှာ အသက်ရှင်နေတဲ့အကောင်လေးအများအားရှိနေတယ်ဖြစ်နေတာမသေးခင်အများအားရှိနေတယ်လို့ဖြစ်နေတယ်သေပြီးတော့လည်းပဲဘဝဒီဘပြောင်းသွားတယ်လို့ထင်သေးတယ်ဒါသတ္တရာသတ္တရာဒိဋ္ဌိခေါ်တယ်သူကသတ္တရာဒိဋ္ဌိယူကဒီအတ္တလေးကဘယ်တော့မှမပြည့်ဘူးကွာဒါလေးကသေသွားလဲခန္ဓာအကြီးရတာပြည့်စည်းသွားတာဒီအတ္တလေးအသက်ကလေးကတော့ကြာထွက်သွားတယ်ဟိုခန္ဓာအရင်အသက်စီကိုရောက်သွားတယ်လို့သူကယူဆတယ် သမားတွေကလည်းဒီဆွဲရှိပါတယ်ဒီဆွဲရှိတယ်မိဝါနဲ့ပရိသေနေတာဟာဒီလိုပဲဟိုဘွားကအသက်ကောင်လေးကမိဝါနဲ့ဝင်ပြီးတော့ပြီးလာတယ်လို့ထင်တာကိုလူဝင်စားတော့ွားတော့ဒီဥစ္စာတွေတချို့တစ်သေးတွေပါတွေကနေပြီးတော့ကျွတ်လာတယ်ဆိုတာတစ်သေးဘွားကနေပြီးတော့အဲမိဝါနဲ့ဝင်ပြီးပရိသေနေလာတယ်ဒီလာပြီးတော့ဖြစ်လာတယ်လို့ထင်တာကိုဒီတဲ့ခါမှလည်းပဲအသက်ကောင်လေးဟာ ကိုယ်တည်းကထွက်သွားတယ်လို့ထင်တာကိုနှာခေါင်းကထွက်သွားတယ်လို့ပါးစပ်ကထွက်သွားတယ်လို့ထင်တယ်။ဘုန်းကြီးတို့ငယ်ငယ်တုန်းကကလေးတုန်းကပေါ်တယ်ငါးမှုခင်။ငါးမှုခင်ကဆိုတော့ဘုန်းကြီးက7နှစ်ကငါးဟောလာတော့အဲဒီတဲ့နေတဲ့ခါတုန်းကပေါ်လူကြီးတွေပါလေတရားစကားပြောဘုန်းကြီးကလိုက်ပြီးနားထောင်နေတယ်ကြောင်းသားကလေးပဲဝါဒနာပါတယ်။အဲဒါစဉ်းစားတယ်။ ကိုဘွားတော့မှဘယ်လိုဘွားကနဲ့လာခဲ့တယ်မသိဘူးကိုဘွားတော့မှမိဖတွေဆွေမျိုးတွေလည်းပဲကြီးမှမသိဘူးဒီဘွားကပြီးလို့ရှိရင်လည်းပဲဘယ်သွားမှမသိဘူးအဲဒီဘွားပြီးလို့ရှိရင်ဒီဘွားကဆွေမျိုးမိဖတွေပြီးအောင်ဒီကစာရေးပြီးယူသွားရင်တော့ကောင်းမှာပဲယူရေးပြီးယူသွားဖို့လည်းဘယ်နဲ့လို့ယူသွားမလဲအသက်သက်တဲ့အခါအဲနှာခေါင်းသားပဇာနာကနေပြီးစာရွက်ကတ်ထားမလို့ဘာလို့လဲဘုရားကလေးကိုသူက ရောမိယောဂတွေကြောက်စိတ်ကြီးကမဖြစ်နိုင်တဲ့ဥစ္စာတွေအဲ့ဒါအဲ့ဒီတော့ကအနေဆိုလို့ရှိရင်အများရန်ကြည့်ကြည့်နေတဲ့ငါးကောင်လေးရှိနေတယ်လို့ထင်တာဒီဘဝဟိုဘဝတခါတည်းမြဲတည်နေသောတာအစွဲမျိုးပါပဲအများကြီးဒီလိုဆွဲရပါတယ်ဒီလိုပဲဆွဲတယ်ရှိတယ်အများကြီးအဲဒီကျုပ်ကတော့သေပြီးရင်ဘာမှမရှိတော့ဘူးဆိုရတယ်အဲဥစ္စေတာခေါ်တယ်မသေးခင်တော့ရှိနေတာသေပြီးရင်မရှိဘူးဆိုတဲ့ကမသေးခင်ရှိနေတယ်ဆိုတော့ဘုံခါမိသားရှိတယ် မသေးခင်တော့အများအားဒီရှိနေတယ်လို့ဆွဲရန်ရှိပါတယ်ဘယ်လိုပုံပန်းတဏ္ဍာနဲ့ကသူတို့ကမပြောတာမသေးခင်တော့ရှိတယ်ဆိုတဲ့အိဗယ်ဝန်ခံပြီးသားဖြင့်အဲ့ဒါဥစ္စေတာတွေပြီးဆိုတယ်သေပြီးရင်ဘာမှမရှိတော့ဘူးဆိုရင်ဥစ္စေတာတွေအဲသေပြီးတဲ့နောက်လည်းဒီအတ္တအသက်ကောင်တဲ့ဟိုဘဝဒီဘဝပြောင်းလဲပြီးနေတာပဲခန္ဓာအိမ်ဟောင်းပြည့်ခန္ဓာအိမ်လက်မှာဒီဥပမာကြီးသစ်ပင်တွင်မောကငှက်နာနေတယ်အဲ့ဒီသစ်ပင်ကလဲသွားလို့ရှိရင်ဟိုသစ်ပင်ရွှေ့သွားတယ်ဟိုသစ်ပင်ကလဲရင်ဟိုသစ်ပင်ရွှေ့သွားတယ်အဲ့ဒီလိုပဲအသက်ရှင်နေတဲ့အကောင်လေးက အဲရုပ်ရုပ်ခန္ဓာဒီအိုမင်းကြီးပြည့်စည်သွားတဲ့ခါကလာဒီမှာမတည်နိုင်လို့ဒီခန္ဓာတွေကအတွက်ဟိုခန္ဓာပြောင်းသွားတယ်ဒီနေရာကအတ္တဆိုရှိတဲ့ကျမ်းစာတွေကကြာကြာနာနာရေးထားတာအဲဒီခန္ဓာအိမ်ဟောင်းကပြောက်ပြီးတော့ခန္ဓာအိမ်ဟောင်းကထွက်ပြီးခန္ဓာအိမ်နဲ့ရှားတဲ့ခါကျဒီအတ္တအမှန်တကူရှိတယ်ဆိုတာကိုသူကဘာမှအတိတာမရှိဘူးအနိဝေမရှိဘူးသူအလိုကြီးကပြုတ်ကနေရောက်နေတာဟောဘဝတိ ခန္ဓာအိမ်အသေးသေးဝင်ရမှာကိုခန္ဓာအိမ်သေးသေးဝင်တော့ကိုလမ်းကအစိတာရှိနေလို့မဝင်နိုင်လို့ရှိရင်စောင့်နေအောင်မှာအဲဒီတော့စောင့်နေကြမလို့ဘူးအစိတာတောင်ကြီးပဲဖြစ်ဖြစ်ဒီတိုင်းနာရတော့အိမ်နာရတော့မပြောနဲ့တောင်ကြီးပဲဖြစ်သူကဖောက်ဆွန်းပြီးတော့သွားနိုင်တယ်အစိတာမရှိဘူးအဲလိုရှိရရကိုချက်ချင်းရောက်သွားနိုင်တယ်လူကဒီလိုယူဆတာဒီလိုကျမ်းနဲ့ကြကြနာကြီးထားပါတော့ဒါလည်းသူကယူရမှာပဲအာမသူကပြိဿတွေတော့ အမိဝမ်းပြိပင်နေတဲ့ခါတွေမှာအဲအမေကတိုက်ခါနဲ့အလုံးကြီးနေလို့ဝင်ကြမရှိရင်ထက်နေမလို့လို့သူကဝင်နေအောင်လို့သူကကြားတာပဲသူကညာဒီအဲ့ဒီကြားတွေလဲဆိုတော့ကြံထားတဲ့ကြားတွေပါပဲသူအဲ့တော့အဲ့ဒီလိုယူဆတာတွေကသာသဗ္ဗတဒိဋ္ဌိခေါ်တယ်သဗ္ဗတဒိဋ္ဌိသဗ္ဗတဒိဋ္ဌိခင်ငယ်ငယ်နဲ့ရှိနေလို့ရှိရင်လည်းတရားထုတ်လို့မရှိဘူးဘာလို့လဲတော့ဆို ညဇာပြတရားအကြောင်းတရားအကျိုးတရားသာရှိတယ်။အကြောင်းတရားကြောင့်ဖြစ်နေတဲ့အကျိုးတရားဆင်းရဲတွေကြီးတယ်ပဲ။အကြောင်းမရှိရင်အကျိုးတရားတွေအကုန်လုံးချုပ်ငြိမ်းသွားတယ်။အကုန်လုံးချုပ်ငြိမ်းသွားလို့ရှိရင်ဆင်းရဲတာတွေငြိမ်းတယ်။ဒါလိုခေါ်တာပေါ့။ဒီသက္ကရာယူအလိုအားဖြင့်တော့ဒီအတ္တကချုပ်မှမချုပ်ပဲ။အတ္တအသက်ကောင်လေးကဒီဘဝဟိုဘဝရဟိုဘဝဟိုဘဝရဘယ်တော့မှမပြောဘူးသူကြည်ကြည်လို့လည်းမရဘူးကြည်ကြည်လို့လည်းမရဘူးဘယ်နည်းနဲ့မှမပြောဘူးဒီအတ္တလေးကအစဉ်သာဝရတီးနေတယ်ဆိုတော့ ယုံနာသင်္ခါရဆင်းရဲတွေအကုန်လုံးငြိမ့်သွားတယ်ဆိုတဲ့အဓိပ္ပာယ်ကမပြတ်နိုင်ဘူးသူဥစ္စာဒီအတ္တလေးကရှိနေဦးမှာပဲအဲဒီတော့သာသနာယူရှိတဲ့ပုဂ္ဂိုလ်ကသွဲလန်းကြည့်လို့ရှိရင်ဒီတရားကိုယုံလည်းမယုံကြည်ဘူးအားလည်းမဟုတ်နိုင်ဘူးမဖြစ်ဘူးအားထုတ်လို့လည်းမဖြစ်ဘူးဒါမက္ကံတွေဖြစ်ပါတယ်မက္ကံတွေဖြစ်တယ်ဘုရားဘာသာဝင်တွေနေရာချင်းတော့အတ္တတွေရှိတာမလို့တော့ရှိတာလေဒါပေမဲ့သိဆွဲလန်းမကြည့်တော့သူကအန္တရာယ်မဖြစ်ပါဘူးသူကတရားလည်းအားထုတ်နိုင်တယ် တရားအတူရင်းနဲ့ယုံနာအဖြစ်ပြတဲ့မြင်လာတဲ့အခါကျတော့အတ္တမရှိဘူးဆိုရင်ကဆွဲလန်းထားတဲ့အသက်ရှင်နေတဲ့အကောင်လေးကကိုယ်တည်းရှိနေတယ်လို့ထင်တာမဟုတ်ဘူးဒီလိုဖြစ်ပြနေတဲ့တရားတွေကြီးတယ်ပဲဒီသဘောတိုင်းသူကဆိုဖြစ်ပြနေတဲ့သဘောတရားတွေကြီးတယ်ပဲအသေးသေးဖြစ်နေတဲ့အကျိုးတရားအကြောင်းတရားအသက်သက်တွေဖြစ်နေတာဒါပဲရှိတယ်ဆိုတာရှင်းရှင်းသဘောကျပြီးတော့သိလာတော့ဘုရားအတ္တဆိုတာကျင်းသွားတယ် ကိုယ်ထဲမှာအမြဲတမ်းကြီးနေတဲ့ငါးကောင်ရှိတယ်လို့သင်တာကဇီဝသီအတ္တဆိုကိုယ်မူရာနှုတ်မူရာသိမ့်မူရာအဲမူရာကိစ္စကိုလည်းများပဲငါးကောင်ကပဲပြုသည်ဟုသင်တာကကာရကအတ္တဆိုအကိုမူရာတွေသွားလိုက်လာလိုက်ဆိုင်လိုက်စားလိုက်ကိုယ်တွေစားလိုက်သူကြားလိုက်ကိုယ်မူရာတွေဘယ်သူကလုပ် ငါကလုပ်တယ်ကိုယ်တည်းရှိတဲ့အတ္တကောင်လေးကလုပ်တယ်အသက်ရှင်တဲ့ကောင်လေးကသူကလုပ်တာငါငါသွားခြင်းလို့သွားတယ်ငါထခြင်းလို့ထတယ်ငါထိုင်ခြင်းလို့ထိုင်တယ်ငါကိုယ်ခြင်းလို့ကိုယ်တယ်ငါဆန့်ခြင်းလို့ဆန့်တယ်ငါလုပ်ခြင်းလို့လုပ်တယ်စသည်ဖြင့်ငါကပဲလုပ်တယ်လို့သူထင်တယ်ဒါဒီလိုပဲကျမ်းဂန်နဲ့မဟုတ်ဝင်မဲ့လို့ဗမာဒီကပုဂ္ဂိုလ်တွေကဒီလိုဆွဲလာနေတာပါအာရုံသတ္တဝါတွေဒီလိုပဲဆွဲလာနေတယ်ငါငါကပဲလုပ်တယ်လို့ထင်တယ် နှုတ်ကပြောဆိုပြန်လည်းပဲဒီလိုပဲငါပြောချင်လို့ပြောတယ်ငါကပဲပြောတယ်လို့ရှင်းတယ်စိတ်ကူးစဉ်းစားကြံစီပြန်လည်းငါကပဲစိတ်ကူးစဉ်းစားကြံပြီးတယ်ငါမြင်မြင်လို့မြင်တယ်ငါကြားချင်လို့ကြားတယ်ငါစဉ်းစားချင်လို့စဉ်းစားတယ်ငါကြံချင်လို့ကြံတယ်ဒီလိုငါပဲအောင်မင်းငါလုံးတယ်အဲ့ဒါကကာရကအတ္တပဲကာရကဆိုပြုလုပ်တတ်တယ်လို့အဓိပ္ပာယ်ကြီးဆိုရအမှုရာကိစ္စဟုလည်းများကို ငါကောင်ကပင်ပြုလုပ်သည်ဟုသင်နာကသာရကအတ္တဆွေအမှုရာကိစ္စဟုသမျှကိုငါကောင်ကပင်ပြုလုပ်သည်ဟုသင်နာကသာရကအတ္တဆွေအမှုရာကိစ္စဟုသမျှကို အကောင်ကပင်ပြုလုပ်သည်ဟုထင်နာကသာရကအတာဆွဲငါကောင်ကပင်ပြုလုပ်သည်ဟုထင်နာကသာရကအတာဆွဲအမူအရာပိဿဝိညာဉ်ငါကောင် တွေပြုတိုင်းပြုတိုင်းငါကလုပ်တယ်လောကပြောတိုင်းပြောတိုင်းငါကပြောတယ်ဒီကုသနာကြံစီတိုင်းငါကကြံစီတယ်ငါကပြုတယ်အဲဒါအတ္တဆိုရယ်သူကတော်ကြီးကြီးရယ်ဒီလိုသင်ရတယ်တရားထုတ်နေရင်လည်းပဲတရားထုတ်တဲ့ပုဂ္ဂိုလ်တွေပြောတရားထုတ်နေရင်လည်းနှလုံးသွင်းတဲ့ရှိနေတာငါရှိနေရဲ့ဆိုရင်အတ္တဆိုရယ်ငါငါသိနေတယ်ဆိုအတ္တဆိုရယ်သိနေတဲ့သဘောတရားလေးညပဲငါမဟုတ်ဘူးဆိုတာပေါ့ ပိုင်ပိုင်နေနေသိရမှဈေးကြီးပါတယ်ဝိပဿနာရှိလို့သမာဓိညာအားကောင်းလာတဲ့အခါကျတော့အဲ့ဒါတွေကင်းသွားတာဟုတ်လားသွားတယ်သွားတယ်လို့မှပဲကံသွားခြင်းနဲ့စိတ်ကလေးပေါ်လာတယ်သွားခြင်းနဲ့သွားခြင်းနဲ့ဒါလေးရှိတယ်သွားတဲ့ရုပ်တွေတောင်းတဲ့လက်ပြတဲ့ရုပ်တွေအစင်းစင်ဖြစ်လာတယ်အဲ့ဒါတွေတွေ့ရပြီးကျူးတည်တဲ့စိတ်တွေလည်းပဲကျူးလိုက်ပြီးလိုက်ကြောက်လိုက်အဲ့ဒါတွေတွေ့ရတော့သွားခြင်းနဲ့စိတ်ကလေးလည်းခိုက်တာနဲ့ဖြစ်ပြီးကြောက်သွားတာပဲ လှုပ်ရှားတဲ့ယုတ်တွေလည်းယူသူခိုက်တာနဲ့သူယူတိုင်းယူတိုင်းပြောက်ပြောက်သွားတာပဲရှုသိနေတဲ့စိတ်လည်းရှုသိရင်သိရင်နဲ့ပြောက်ပြောက်သွားတာတဏှာတဏှာမရောက်ဘူးသင်္ကန်းသင်မရောက်ဘူးပြေပြေသွားတဲ့သဘောတွေပဲလို့ပြီးတဲ့အခါမှာလိုရှိတိုင်းပြုလုပ်တဲ့ငါတော့တကယ်မရှိဘူးသွားအောင်ပြုလုပ်တာမရှိဘူးနှလုံးသွင်းအောင်ပြုလုပ်တာမရှိဘူးကိုယ်အောင်စောင့်ဆိုင်အောင်စောင့်ပြုလုပ်တာမရှိဘူးသူသဘောတန်သူကသူဖြစ်ပြနေတဲ့သဘောတရားမျှပဲလို့ လူကျွေးရင်သဘောကျတယ်တော့ပါအဲဒါအနာတ္တထင်တာဒီလိုသင်ရမှာဆိုတာကြီးကြီးပါတယ်အခုဝိပဿနာရှုမှတ်နေတာဒီရောက်အောင်လည်းရှုမှတ်နေရတာပေါင်းနေပိန်နေထိုင်နေပြီးရမြင်နေကြားတယ်စသည်ဖြင့်အမူအရာတွေဒီတိုင်းဒီတိုင်းလိုက်မှတော့ဒီမူအရာတွေကဒုက္ခိုက်တာနဲ့သူပြင့်တာတွေ့ရတယ်ဒီမူအရာတွေပြအောင်ပြုတ်လို့တဲ့ငါးကောင်ရလို့ဆိုတဲ့မရှိကျုပ်ပြီးနေတဲ့ငါးကောင်ရလို့မရှိဘူး အဲကျုံမှုသိမှုလေးတွေသူ့အတူဖြစ်ပြီးပြည့်နေတာပဲခိုက်တာအရင်သူ့အတူဖြစ်ဖြစ်ဖြစ်ဖြစ်သဘောလေးတွေတွေ့တော့သူသဘောတိုင်းသူဖြစ်နေတဲ့သဘောတရားတွေညပဲနာတ္တတရားတွေအတ္တကောင်မဟုတ်တဲ့သဘောတရားညပဲဆိုတာကိုယ်ပိုင်ဉာဏ်နဲ့ရှင်းပြီးသိတာကအရေးကြီးပါတယ်အဲဒီအနာတ္တအနာတ္တပမဉာဏ်နဲ့ရှိတာဒီတော့အကောင်းဆုံးဟူသည်မြတ်ကိုငါကောင်ကပင်ခံစားသည်ဟုထင်တာကဝေဒကအတ္တလို့ပဲ ကောင်းတာဆိုတာတွေငါပဲကောင်းတာခံစားတာလည်းငါပဲမကောင်းတာခံစားတာလည်းငါပဲဒီလိုချင်းနေတာဝေဒကတာလည်းခေါ်တယ်သူရမယ်အကောင်းဆုံးဟူသည်မြတ်ကိုငါကောင်းကပင်ခံစားသည်ဟုထင်တာကဝေဒကအတ္တဆွဲကောင်းဆုံးဟူသည်မြတ်ကိုငါကောင်းကပင် ခံစားသည်ဟုထင်တာကဝေရကအတ္တဆွေကောင်းသောဟုသည်မြတ်ကိုအာကောင်ကပင်ခံစားသည်ဟုထင်တာကဝေရကအတ္တဆွေ စားတတ်တယ်အတ္တကခံစားတယ်ငါကခံစားတယ်ဒီလိုထင်နေတာကိုမြင်လို့ကောင်းတာငါပဲမကောင်းတာလည်းငါပဲကြားလို့ကောင်းတာမကောင်းတာငါပဲနားလို့ကောင်းတာမကောင်းတာငါပဲစားလို့ကောင်းတာမကောင်းတာငါပဲဒုတိလို့ကောင်းတာမကောင်းတာငါပဲဒီကုသနာကြံစီလို့ကောင်းတာမကောင်းတာငါပဲဝန်တာတာငါပဲစိတ်ကြတာငါပဲဒါလိုထင်နေတာကိုအဲဒါဝေဒကအတ္တဆိုခေါ်တယ် ငါကကောင်းဆိုးတွေခံစားနေတယ်အတ္တကောင်ကကောင်းဆိုးတွေခံစားနေတယ်ဒီလိုထင်တာဒါကကျမ်းဂန်နဲ့မဟုတ်ဝင်မယ်ဒီတိုင်းဆွဲလန်းတာပဲတော်တော်တိတတဲ့ရွယ်တဲ့ကျမ်းဆွဲလန်းတာမတိတတဲ့ရွယ်တဲ့ကလည်းမတိတတဲ့လိုက်ဆွဲလန်းနေတာပါပဲအဲဆွဲလန်းမှုရှိအဲ့ဒါဝေဒကအတ္တဆိုရဲအခုညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်တယ်စသည်ဖြင့်ဝေဒနာတွေကိုမှတ်ရတယ်အစတော့ ညောင်းတာဟာငါပဲလို့ထင်ပါပဲနာတာပူတာရှင်လာခဲ့ခဲ့တာငါပဲကောင်းတာတွေ့ထိတဲ့တွေ့ထိပြီးကောင်းနေတာလည်းငါပဲထင်ဥမှာပဲစတာအဲစိတ်ထဲမှာစိတ်ကြတဲ့နှလုံးသားဥစ္စာတွေချင်းဒါတွေလည်းမှားရတယ်အစတော့စိတ်ကြတဲ့နှလုံးသားကငါပဲလို့ဒီလိုထင်ပါပဲဝမ်းမြောက်ဝမ်းသာတာရှိရင်လည်းဝမ်းမြောက်တဲ့ဝမ်းသာတယ်မှားရတယ်အစတော့ဒီဝမ်းမြောက်ဝမ်းသာတယ်လည်းငါပဲလို့ဒီလိုဒီလိုထင်မြင်ဆွဲရအောင်မှာပဲအခု မတိုင်းမတိုင်းဖြစ်ပြီးပြတ်သွားတယ်ဆိုတဲ့ဖြစ်ပျက်ကလေးတွေပြီးလာတဲ့ခါကျတော့အဲ့ဒီအတ္တဆိုတွေကြောက်သွားတယ်အတ္တဆိုတွေငါပဲဆိုတာအတ္တဆိုတွေကြောက်တယ်ညောင်းတယ်ညောင်းတယ်မှရင်ညောင်းတာလေးပေါ်ပြီးကြောက်ညောင်းတာလေးပေါ်ပြီးကြောက်အစတော့တော်တော်ကြီးကြီးလည်းဖြစ်တာပါတယ်ညောင်းတယ်ညောင်းတယ်တော်တော်ကြာမှကြောက်တယ်ချက်ချင်းတော့မပြောက်ဘူးဒါပေမဲ့လို့အစကမရှိသေးတဲ့ညောင်းတာအစ်စ်ပေါ်လာတယ်ပေါ်ပြီးတော့ကြောက်သွားတယ်ဆိုတော့ ဒါပဲရှင်နေအတ္တကောင်မဟုတ်ဘူးသွဲသွဲလာနေတဲ့အတိုင်းမဟုတ်ဘူးဆိုတာသင်ကြတာပါမူလကထင်တာတစ်လုံးတစ်ပွားလုံးတယောက်တည်းပဲငါတယောက်တည်းအသက်ရှင်နေတယ်ငါတယောက်တည်းကအကောင်းဆုံးတွေခံစားနေတယ်လို့ထင်နေတာကိုအခုကမကောင်းသောခံစားမှုညောင်းတာတွေအခုခိုက်တာနေဖြစ်တယ်ပြီးတော့လည်းပျောက်သွားပြီဆိုတော့ဒါငါမဟုတ်ဘူးခံစားတဲ့သဘောပဲနာတာကျင်တာကဲခဲတာအကုန်လုံးဒီလိုဒီတိုင်းပဲ သမာဓိညာညင်လာတဲ့အခါကျတော့တစ်ခါမှတစ်ခါတော့ကြောက်တာပဲညောင်းနေမှလည်းတစ်ခါကြောက်တယ်ညောင်းနေမှလည်းတစ်ခါကြောက်နေတယ်ဆိုတော့အပိုင်းပိုင်းလေးအဲဒီမှာငါကောင်မဟုတ်ဘူးခံစားရတဲ့သဘောလေးတွေပဲဆိုတာသင်ကြပါလားကောင်းတဲ့အတွေ့အထိတွေတွေ့ထိတဲ့အခါလည်းပဲအဲ့ဒါကတော့ဉာဏ်ရှိကြီးတယ်မမရဘူးကောင်းတယ်လို့မှားရတာသူကတော့သာမဉ္ဇမှာထဲမှာပါသွားပါလေကောင်းတယ်လို့နောက်ပြီးတော့စိတ်မချမ်းသာတဲ့အခါတွေစိတ်ညစ်တာစိတ်ကြက်တာနှလုံးမသာတာတွေဒါတွေလည်းမှားရတယ် အဲဒီတိုင်းဝမ်းမြောက်ဝမ်းသာဖြစ်တာစိတ်ရှင်လန်းတာဒါတွေလည်းမှန်အဲဒါတွေလည်းပဂတိတိုင်းဆိုလို့ရှိရင်ငါပဲလို့ထင်တယ်ခုမှရင်မှရင်နဲ့ကြောက်လို့ဆိုတာတွေတွေ့ရတော့ငါမဟုတ်ဘူးခံစားရတဲ့သဘောမျှပဲခံစားခြင်းသဘောမျှပဲသဘောတရားလေးအသေးသေးဖြစ်ပြီးကြောက်နေတာပဲလို့ဒီလိုသိရတယ်အဲဒီလိုသိအောင်လို့ခုမှနေရတာမနာအမနာကိုသိကြပါလေသတိသံဒေသနာကဒီအတ္တဆိုတွေအကုန်လုံးလိုက်ပြက်တယ်အတ္တဆိုတွေဝေဒနာဝဝေဒရဲ့ ဝဋ္ထုံအာရဏကတောဝေဒနာဝဝေရယတိဆိုဒီလိုသိရမယ်ဝဋ္ထုံအာရဏကတောဝဋ္ထုံသင်ရဲ့ချမ်းသာဖြစ်ကြောင်းအာယံဝဋ္ထုကိုအာရဏကတောအောင်ကြည့်ဝေဒနာဝခံစားခြင်းသဘောတည်တာနဲ့ဝေရယတိခံစား၏ကောင်းတဲ့အာယုံအာရုံပြုပြီးကောင်းတဲ့ခံစားမှုဖြစ်တယ်မကောင်းတဲ့အာယုံအာရုံပြုမကောင်းတဲ့ခံစားမှုဖြစ်တယ်ခံစားမှုသာလျှင်ဖြစ်ပြီးခံစားတတ်တဲ့ငါရဲ့လို့မရှိဘူးငါကခံစားနေတာမဟုတ်ဘူး ငါညောင်းတာငါနာတာငါပူတာငါကျင်တာငါကြဲခဲတာမဟုတ်ဘူးငါကောင်းတာမဟုတ်ဘူးငါစိတ်ကြက်တာငါစိတ်ညစ်တာမဟုတ်ဘူးငါဝမ်းမြောက်တာငါဝမ်းသာတာမဟုတ်ဘူးသဘောတရားလေးတွေပဲခံစားရတဲ့သဘောလေးတွေဖြစ်သွားတာပဲအဲဒီလိုပြီးလို့ရှိရင်သာအမြင်မှအတိမှပဲသတိပဋ္ဌာန်ကြီးကဒီလိုသိအောင်လို့ပဲဒီစိတ်တိုင်းနဲ့လိုက်ပြီးတော့မှတ်နေရတာအဲဒါအတ္တဆို၄မျိုးဒီ၄မျိုးတော့သဘောပေါက်ထားလို့ရှိရင်အနာတ္တသင်ရမှာတွေလည်းပဲ သဘောပေါက်နိုင်ပါပြီလားဒီဒီတဲ့ဒီဒီကလားအဲဘုန်းကြီးကအနတ္တဟောတဲ့ခါကျရင်သိနေရမယ်ဆိုဒီလိုကြီးလေးဆိုဟောပါတယ်ဟိုတော်ကြီးကအနိစ္စ అను ပါဒနာဟောပြီးဒုက္ခအနတ္တ అను ပါဒနာတွေပြေဟောမလို့ဟောခဲ့ရတဲ့အခုဒီညမှာအနိစ္စ అను ပါဒနာထိုက်ထဲမှာဒုက္ခတွေအနတ္တတွေထည့်ပြီးတော့ဟောနေရတယ်အဲဒါမနေ့ပေါ်လို့တော့မပြီးသေးဘူးအနတ္တအနတ္တကြောင့်အဲဒါလည်း ကောင်းစဉ်လေးသိပြီးအောင်တော့သွားလိုက်ဦးမှာပဲအနာတ္တကိုသိရမည်အနာတ္တလက္ခဏာကိုသိရမည်အနာတ္တ ानु ပါဒနာကိုသိရမည်ဟောနာအိဋ္ဌဒုက္ခတို့လို့အိဋ္ဌဒုက္ခကိုသိရမည်အိဋ္ဌဒုက္ခလက္ခဏာကိုသိရမည်အိဋ္ဌဒုက္ခအနုပါဒနာသိရအဲဒီမှာလည်းသုံးချက်ဘုရားအိဋ္ဌတော့၄ချက်တောင်ရှိပါတယ်အိဋ္ဌအနုပါတိတဲ့ဘုရားသူကဒေသနာမှာတရားကြည့်လို့သူထည့်ပြီးသားတယ် ဒုက္ခ అను ပါတိနာတ అను ပါတိကတော့မရှိလို့ဒီလိုထည့်ဖို့မလိုပါဘူး။အဲဆိုရမယ်အနတ္တကိုသိရမည်။အနတ္တလက္ခဏာကိုသိရမည်။အနတ္တ అను ပါဒနာကိုသိရမည်။အနတ္တကိုသိရမည်။အနတ္တလက္ခဏာကိုသိရမည်။အနတ္တ అను ပါဒနာကိုသိရမည်။ ထားလဲသိဥစွာသိထားမယ်ညာမတင်သေးခင်ကစောစောပိုင်းကတည်းကနားလည်ထားရမယ်နားမလဲရင်မဖြစ်ဘူးလားဆိုဖြစ်ပါတယ်နားလည်ထားရင်ကောင်းလို့ပြောတာညာကြီးပုဂ္ဂိုလ်နေရာချင်းတော့သိရမယ်ဆရာလုပ်တဲ့ပုဂ္ဂိုလ်ကတော့သိတာဆရာလုပ်တဲ့ပုဂ္ဂိုလ်ကတော့စောစောကသိရင်လည်းကောင်းတာပါမသိလည်းကိစ္စမရှိပါဘူးလားအဲ့ဒါမသိလည်းသူကသူအထုတ်ရင်သာသိတာမှာအဲအနာတ္တဆိုတာဘာလဲဆိုရင် ညာအိစ္ဆန္တံဒုက္ခညာဒုက္ခဒရဏတညာဒုက္ခဒရဏတာတိဝဆနတောညာကျင်တရားသည်ဒုက္ခဆင်းရဲသည်ဉာဏ်တို့ဆင်းရဲတရားဉာဏ်တာအတ္တကောင်မူဤသို့ဆနာတဟောတော်မူခြင်းကြောင့်အိစ္ဆာမြည်တဲ့တရားဟာဒုက္ခပဲဒုက္ခမြည်တဲ့တရားဒီပင်နဲ့အနတ္တပဲလို့မြတ်စွာဘုရားဟောထားတယ်တဲ့အနိစ္စမြည်တဲ့တရားနဲ့ဒုက္ခမြည်တဲ့တရားအနတ္တမြည်တဲ့တရားမကွဲရပါဘူးသဘောတရားအတူတူပါပဲ။ ရေဝခန္ဓာပြင်စကံဒုက္ခနာ၅ပါးပေါင်းပြီးပင်လည်းအနတ္တအနတ္တမြည်သည်အနတ္တလည်းခန္ဓာ၅ပါးပဲအနိစ္စလည်းပဲဖြစ်ပြီးကြောက်တာမမြဲတဲ့ခန္ဓာ၅ပါးဒုက္ခလည်းပြင်းပြမှုနှိစ္စနေတဲ့ခန္ဓာ၅ပါးဖြစ်ပြနေတဲ့ခန္ဓာ၅ပါးအနတ္တလည်းသူသဘောတိုင်းသူဖြစ်ပြနေတဲ့ခန္ဓာ၅ပါးပဲအဲဒါသူသဘောအတိုင်း သူသဘောအတိုင်းဖြစ်ပြနေတဲ့ယုံနာခန္ဓာကအနတ္တတရားသူသဘောအတိုင်းကိုယ်သဘောမဟုတ်သူသဘောအတိုင်းဖြစ်သူကြောင့်ကျင်သူဖြစ်တာပဲမြင်ကြချင်းမြင်နေကြားကြချင်းကြားတယ်ကောင်းကြချင်းကောင်းတယ်မကောင်းကြချင်းမကောင်းဘူးကိုယ်သဘောအတိုင်းဘာမှလုပ်လို့မရဘူးသူသဘောအတိုင်းသူဖြစ်ပြနေတဲ့ယုံနာခန္ဓာတွေအဲ့ဒါအနတ္တအတ္တမဟုတ်အဆုံးမရတဲ့တရားတွေပဲအဲ့ဒါကိုဆိုရမယ်သူသဘောအတိုင်းသူသဘောအတိုင်း ဖြစ်ပြနေတဲ့ယုံနာခန္ဓာကအနတ္တတရားသူသဘောအတိုင်းဖြစ်ပြနေတဲ့ယုံနာခန္ဓာကအနတ္တတရားသူသဘောအတိုင်းဖြစ်ပြနေတဲ့ယုံနာခန္ဓာကအနတ္တတရား ပြောကြတယ်အများကြီးရှိတယ်နဲ့တာအဲသူသဘောတိုင်းဖြစ်ပြနေတာကိုယ်သဘောတိုင်းမဟုတ်ဘူးကိုယ်လိုတိုင်းဖြစ်တာမဟုတ်ဘူးအဲသူသဘောတိုင်းဖြစ်ပြတဲ့ယုံနာခန္ဓာတွေအနတ္တတရားပဲသုံးရတဲ့တရားတွေလည်းဆိုလိုတယ်အလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာလိုတိုင်းဖြစ်ကိုယ်လိုတိုင်းသူသဘောတိုင်းဖြစ်တယ်ဆိုတာကိုယ်လိုတိုင်းပဲဖြစ်တော်မလဲအဲလိုတိုင်း အလိုအတိုင်းမဖြစ်တာအလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာဆိုရမယ်အလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာအလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာ ဝတ္တဝတ္တနာဝတ္တမိမိအလို၌အလိုအတိုင်းအာဝတ္တနာမဖြစ်ဘူးကိုကဒီလိုဖြစ်ခြင်းပဲမဲ့ဟိုလိုဖြစ်ဟိုလိုဖြစ်ခြင်းပဲဒီလိုဖြစ်ကိုဖြစ်ခြင်းတဲ့တိုင်းမဖြစ်ဘူးဖြစ်ခြင်းတဲ့တိုင်းဖြစ်သူသဘောတည်းသူ့အတူဖြစ်အဲဒါအနာတ္တပဲအနာတ္တလက္ခဏာအတ္တလက္ခဏာကိုလိုတိုင်းမဖြစ်ဘူးသူသဘောတိုင်းသူဖြစ်နေတယ်အလိုတိုင်းမဖြစ်ဘူးသူသဘောတိုင်းသူဖြစ်တာပဲသူသဘောတိုင်းသူဖြစ်နေတယ်ဆိုရင်အလိုတိုင်းမဖြစ်တာပဲအဲလိုတိုင်းမဖြစ်တာကအနာတ္တလက္ခဏာပဲ ရှုမှတ်စေမှာအလိုတိုင်းမဖြစ်တာကိုတွေ့ရ၍ငါကမဟုတ်သိတာကအနတ္တအနတ္တ ानु ပဒနာဉာဏ်ရှုမှတ်စေမှာအလိုတိုင်းမဖြစ်တာကိုတွေ့ရ၍သုမယသုမယ ကောင်မဟုတ်ဟုသိတာကငါကောင်မဟုတ်ဟုသိတာကနတ္တ ानु ပဒနာညာသူမဇဲမှာအလိုတိုင်းမဖြစ်တာကိုတွေ့ရ၏သို့မရငါကောင်မဟုတ်ဟုသိတာကနတ္တ ानु ပဒနာညာ စဲမှာလူတိုင်းမဖြစ်တာကိုတွေ့ရ၍သို့မရအာကောင်မဟုတ်ဟုသိတာကအနတ္တ ानु ပဒနာညာ တာနုပါဒမှနေရင်ကျွမှနေရင်အလိုတိုင်းမဖြစ်ဘူးအဝဒဝဒနာလက္ခဏာတွေတွေ့တယ်အလိုတိုင်းမဖြစ်တာတွေ့ကိုယ်အလိုတိုင်းမဖြစ်ဘူးသူတော်တိုင်းသူဖြစ်နေတာတွေ့ရအဲဒီလိုတွေ့ရတော့အဆိုးများတဲ့တရားတွေပဲသိရော ကောင်းတယ်ပိန်တယ်မှနဲ့စိတ်ကတခြားမသွားခြင်းဘူးသွားတယ်သူကသွားတယ်ကိုယ်လိုတယ်ဘာမှမဖြစ်ဘူးဒီစိတ်ကသုံးရတဲ့စိတ်ပဲသုံးရတဲ့သဘောတရားအစားတော့ဒီစိတ်ကလေးငါမှနေတယ်ကိုမှနေသူကငါမဟုတ်ကိုကဒီမှာကျุနေပါဆိုသူကသူဟိုအကြောင်းအားလျော်တာပြင်မဲ့ခေါ်တာအသုံးမရတဲ့တရားပဲသူသဘောတည်းသူကသူရှင်းတယ်တရားပဲအဲဒီလိုသဘောပေါက်သွားတာကလည်းငါကောင်မဟုတ်ဘူး အစိုးရတဲ့ငါကောင်မဟုတ်ဘူးစိုးမရတဲ့သဘောတရားများပဲကျွင်းကျွင်းပြီးသွားရင်လားအဲ့ဒါလူသာသနာညာဒီလိုပါလေအများကြီးပါပဲကိုဖြစ်ကျင်တာတွေမဖြစ်မဖြစ်ကျင်တာတွေဖြစ်တိုင်းဖြစ်တိုင်းဟာအဲဒီအနာတ္တနုပါဒနာညာမတင်ဆက်ဆက်ဖြစ်တာပါပဲအဲ့ဒါနောက်သတင်းကြမှာအဲလောက်ဝင်နေကြမှာကြီးကြီးဆုံးလို့ဆက်ပြီးတော့ဟောရအောင်ပါဆိုတော့ဟောကြရတယ်ပြေးတယ်ကနာ၄ပါးနဲ့ကနာ၄ပါးသင်တယ်လို့ရှိရင်အတ္တဆွဲဖို့ကနာ၄ပါးကွဲတာမှအနတ္တသင်ဖို့ ဒိသဒုက္ခအနတ္တလက္ခဏာ၃ပါးတဲ့တဘာဝမှန်မှန်ကန်ကန်ထင်ရင်အကုန်လုံးထင်ပါတယ်အိသကောင်းလုံးထင်ရင်ဒုက္ခအနတ္တထင်တာပဲဒါတခြားကြီးမဟုတ်ဘူးဒီခုထင်ရင်ဒီခုထင်တာဒီခုမထင်ရင်အကုန်လုံးမထင်ဘူးအဲဒါတွေလည်းရှင်းပြီးတော့ဟောရအောင်ဒီနေ့တော့ဒီရင်မဲ့တော့မှပဲဟဲ့ဒီနေ့ ကုသိုလ်ပြုလုပ်ကောင်းမှုတွေအမြဲဝေတရားသိရမယ်ယနေ့ဖွင့်၌ကျွန်ုပ်တို့ပြုသောဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ် ပေမျိုးတို့အလကားဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းတို့အလကားဒေဝစွာအထူးသဖြင့်ညပေးဝေပါကုန်၏ညပေးဝေပါကုန်၏ကြာမင်းအစရှိသော လုံးစုံသောနတ်ပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏အမိဖာတို့မှစ၍အလုံးစုံသော င်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြသံဃာကြသည်ဖြစ်ပါစေကုန်သတည်းသာ